ဒီနေ့သာသနာတော်နှစ်2565ခုကောဇာနှစ်1383ခုတော်တလင်းလာပြီးကျော်2ရက်2021ခု6လပိုင်း22ရက်ဗုဒ္ဓဟူးနေ့ညချမ်းခါကာလမှာစကိုင်းမြို့ရွှေမုံရက်ကွက်သစ္စာရွှေစီကျောင်းတိုက်အတွင်းမှာဘုံဘုံတို့38ဖြာမင်္ဂလာတရားဒေသနာတော်ဆိုပြီးတော့ဟောလာတာဒီကနေ့ မင်္ဂလာတရားအပိုင်း29ပေါ့နော်ဒီကနေ့ပြောရမယ့်မင်္ဂလာကတပမင်္ဂလာပေါ့ဂါထာတပုတ်ပြောင်းသွားပြီနော်တဘောဇဖြမစရိယံဇအရိယာတစ္ဆာနာတတနံနိဗ္ဗာန်တစ္စိကိရိယာဇဧတံမင်္ဂလမုဒ္ဓမဒီကထာရောက်သွားပြီနော်ဒေဝဗုဒ္ဓ တိလိုရေးဖြင့်မေးလျှောက်လာတဲ့ဩနတာရောတပောဇအကျင့်တပခေါ်သောအကျင့်ကိုကျင့်ခြင်းသည်၎င်းယံဗြဟ္မရှိရိယံစအကျင့်ဗြဟ္မရှိရိယခေါ်မြတ်သောအကျင့်ကိုကျင့်ခြင်းသည်၎င်းအရိယတစ္ဆာနံအရိယတစ္ဆာတို့ကိုယံတတနေစအကျင့်သိမြင်ခြင်းသည်၎င်းယာနိဗ္ဗာန်တစ္ဆိကိရိယာစအကျင့်နိဗ္ဗာန်ကို မျက်မှောက်ပြုခြင်းသည်၎င်းအဋ္ဌိရှိ၏ ဧတံဤလေးပါးဒီကဥဒ္ဓမံကောင်းမြတ်သော မင်္ဂလာမင်္ဂလာတရားပေဒီတဲ့ဒါတပြေကံဆိုတော့ဘုရားကြီးရဲ့နေတရားပေါ့နော်အဲ့ဒါဘုံဘုံတို့ဒီမင်္ဂလာတရား၄ပါးကိုဆရာကြီးတကုံဥထုံးမြင့်ကဘလို့လေးရေးလဲသူရဲ့မင်္ဂလာကြပြမှာလောကီအာယုံဇင်ရင်မှုလို့အပြောမကျူးနဲ့ချိုးချံလေး မေတ္တာဗမဇိုလက်ကင်သုံးလို့သူမျက်ကျင်ထုံရွံ့မသွေလေးပါးတစ္ဆာဉာဏ်မြင်ကြည့်လို့အမှန်သိအောင်ကြိုးစားလေဒုက္ခလွတ်ကင်းနိဗ္ဗာန်ချင်းအလင်းပေါက်နိုင်စေအဲ့ဒါမှဗုဒ္ဓဝါဒကဗမင်္ဂလာတွေတဲ့မင်္ဂလာတရားတွေကတဖြည်းဖြည်းနဲ့ပို့ပို့ပို့ပို့ပြီးတော့လေးနေတဲ့အနေအထားကိုရောက်လာပြီเนาะအဲ့တော့ဒီကနေ့ဘုံဘုံတို့ဒီကထာဖြင့်မြတ်စွာဘုရားဟောပြထားတဲ့ မင်္ဂလာတရား၄ပါးတဲ့ကပထမအဆုံးမင်္ဂလာတပမင်္ဂလာဟုပြောကြရအောင်နော်အဲ့တော့တပဆိုတာဘာတော့လောကီအာယုံဇိမ်ရင်မူးလို့ပြောမကျူးနဲ့ချိုးချံလေးမြင်စရာတွေကြားစရာတွေနမ်းရှူစရာတွေစားတောက်စရာတွေတွေ့ထိစရာတွေဒါတွေကိုလောကီအာယုံလို့အကျဉ်းမြင်နားလည်ပြီးသားပါ အဲ့ဒါတွေရဲ့ပုံမှာလွန်လွန်ကျူးကျူးခံစားပြီးတော့နေထိုင်နေတာကိုဒါကာမဂုဏ်အာယုန်နဲ့ပျော်တယ်လို့ဆိုတာပေါ့နော်အဲ့လိုကာမဂုဏ်အာယုန်နဲ့ပျော်နေတဲ့အနေအထားကိုလျှော့ချပြီးတော့မြင့်မြတ်တဲ့အကျင့်ကို ပြင်းပြင်းထန်ထန်ကျင့်သုံးတယ်အကျံများဖြင့်အဲ့ဒါကို တပလို့နားလည်ရမယ်နော်တပဆိုတဲ့စကားလေးကဒေသနာတော်တွေထဲမှာမြတ်စွာဘုရားဟောထားတာကိုလေ့လာကြည့်ရင် အတိပ္ပယ်များစွာထွက်တာကိုလည်းတွေ့ရတယ်ခန္တီပရမန်တပောတိဒိဋ္ခာမြတ်စွာဘုရားရဲ့ဒီစကားတော်လေးလူတိုင်းနှုတ်ဖျားမှရှိနော်ခန္တီဆိုတဲ့သီးခံခြင်းဟာအကျင့်တကအကျင့်ထဲမှာအမျက်ဆုံးအကျင့်ဖြစ်တယ်လို့အဲ့ဒီမှာလည်းပဲခန္တီကိုတပတစ်ခုအနေနဲ့မြတ်စွာဘုရားဟောထားနော်အဲ့တော့တပရဲ့အဓိပ္ပာယ်ကို ခန္တီနောက်ပြီးတော့ဘုန်းဘုန်းတို့ဒူတင်တရားတွေတီစီဝိဒိဒူတင် သင်္ကန်း၃တယ်ပဲဆောက်ပိဏဘတ်ဒူတင် ပတ္တပိုင်းဒူတင် ရုခမှုဒူတင်စွန်ခံစားတဲ့တစ်ပင်အောင်မှနေတဲ့အရိညကင်ဒူတင်အစရှိသဖြင့်ဒူတင်73ပါးကိုလည်းတပလို့ဒီလိုဟောတာရှိနောက်ထပ်တပရဲ့အဓိပ္ပာယ်ကမျက်စိနာနာလျှာကိုစိတ်ဆိုတဲ့ အိန္ဒိရေ6ပါးကိုတတိနဲ့ထိမ့်သိမ့်မြင်ရတဲ့အတွက်ကြောင့်မြင်ရတာကိုအကြောင်းပြုပြီးတော့လောဘဒေါသမဖြစ်အောင်မျက်စိတကားပေါက်ကိုတတိအဆောင်ထားနော်အဲ့လိုပဲကြားရတဲ့အတွက်ကြောင့်လောဘဒေါသမဖြစ်အောင်နားတကားပေါက်ကိုဒီအတန်နဲ့ပတ်သက်ပြီးတော့ဒီနားနဲ့ပတ်သက်ပြီးတော့ဒီကြားရတာနဲ့ပတ်သက်ပြီးတော့လောဘဒေါသမဖြစ်အောင်ထိန်းတာအဲ့လိုပဲအနံ့ နှာခေါင်းတကားပေါက်အရသာလျှာတကားပေါက်အတွေ့အထိကိုယ်တကားပေါက်ဓမ္မယုံအတွေ့တွေလို့ဆိုတဲ့စိတ်တကားပေါက်နော်တကားပေါက်ကြီး6ပေါက်တနည်းအားဖြင့်အိန္ဒြေကြီး6ပါးအဲ့ဒီအိန္ဒြေ6ပါးကိုစောင့်စည်းတဲ့အိန္ဒြိယတံဝရသီလကိုလည်းဒီနေရာမှာတပလို့နားလည်ရမေးတဲ့အဲ့တော့အိန္ဒြိယတံဝရအရာတတိကိုကောက်ရမယ်ပေါ့နော်နောက်ပြီးတော့ ကောင်းမှုတွေကိုယ်တန်တာမှာမဖြစ်အောင်ကောင်းမှုတွေကိုယ်တန်တာမှာဖြစ်အောင်ပြင်းပြင်းထန်ထန်ကြိုးစားအထုတ်တဲ့ဝရိယကိုလည်းဒီနေရာမှာတပလို့နားလည်ရမယ်အဲ့တော့တပမင်္ဂလာအရာမှာအဓိကနားလည်ရမှာကတတိနဲ့ဝရိယလို့လိုရင်းမှတ်ရနော်။ဟောဆိုခန္တီပရမန္တပောတိတိခာခန္တီတရားဟာလည်းတပလို့ဆိုတယ်သို့တော့ခန္တီမင်္ဂလာမှာခန္တီအကြောင်းကပြောပြီးသားပဲလေ။ဟုတ်လား ဒါကြောင့်ဒီတပမင်္ဂလာမှာဘယ်ရာကိုအဓိကတပလို့နားလည်ရမှာလဲလို့မေးရင်တတိနဲ့ဝရိယတတိကဘလို့တတိလဲလို့မေးရင်အိန္ဒြေ6ပါးကို လုံခြုံအောင်စောင့်စည်းထိန်းသိမ်းတဲ့တတိဒါအကျဉ်းများဖြင့်လူတိုင်းနားလည်ပြီးသားပေါ့နော်အဲ့တော့ဝရိယကြတော့ဘလို့ဝရိယတုံးဘလို့စူးစမ်းခြင်းတုံးဘလို့အားထုတ်ခြင်းတုံး မဖြစ်သေးတဲ့အကုသိုလ်တွေကိုမဖြစ်အောင်ကြိုးစားဖြစ်ပြီးသားအကုသိုလ်တွေကိုဖယ်ရှားနိုင်အောင်ကြိုးစားတာနောက်တစ်ချိန်အကျိုးပေးခွင့်မရအောင်နော်မဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်အောင်ကြိုးစားတာမဖြစ်သေးတဲ့ချမ်းသာတွေရဖို့ပေါ့ဖြစ်ပြီးသားကုသိုလ်တရားတွေကိုတိုးပွားလာအောင်ကြိုးစားတာနောက်ဆုံးနိဗ္ဗာန်တိုင်ထိကြီးမားတဲ့ချမ်းသာကိုရရှိဖို့အနှစ်ချုပ်ရရင်ဝိရိယဆိုတာအကုသိုလ်မဖြစ်အောင် ကုသိုလ်ဖြစ်အောင်ကြိုးစားတာ ဟုတ်လားအဲ့တော့တပမင်္ဂလာနဲ့ပြည့်စုံခြင်းတယ်ဆိုလို့ရှိရင်မျက်စိနားနာလျှာကိုယ်စိတ်ဆိုတဲ့အင်းဒီ6ပါးတကား6ပေါက်ကိုတတိအဆောင်ထားပြီးတော့အကုသိုလ်မဖြစ်အောင်ထိမ့်သိမ်းရမယ်အကုသိုလ်တွေမဖြစ်အောင်ကုသိုလ်တွေဖြစ်အောင် ပြင်းထန်တဲ့လုံလဝရိယနဲ့ကြိုးစားရမယ်အဲ့ဒါဆိုရင်တပမင်္ဂလာနဲ့ပြည့်စုံမယ်ပေါ့နော်အဲ့ဒါလို့သာဘုံဘုံတို့တွေဟာအလွန်တရာမှတန်ဖိုးရှိတဲ့လေးနဲ့တဲ့ ကိုယ်များစွာချမ်းသာမှုဖြစ်ထွန်းစေတဲ့ဒီတတိနဲ့ဝိရိယကိုမိမိတန်တာမှာကြီးမားအောင်ထူထောင်ပြီးတော့တမမင်္ဂလာနဲ့သာပြည့်စုံနေနိုင်မယ်ဆိုရင်မင်္ဂလာဆိုတဲ့အတိုင်းပိစုပန်ရောတန်တရားပါနှစ်ဖြာကြီးပွားချမ်းသာမှုကိုရရှိမယ်ပေါ့ဟုတ်လားအဲ့ဒါဘုံဘုံတို့ဒီတပမင်္ဂလာဆိုတော့စောတော်ကပြောခဲ့တဲ့မင်္ဂလာတရားတွေထက်ပိုးပြီးတော့သူကမြင့်လာပြီပေါ့ဟုတ်လားအဲ့ဒါနောက်ဆက်ပြီးတော့ဗြဟ္မာစရိယ မြတ်သောကျင့်ကိုကျင့်တယ်မြတ်သောကျင့်ကိုကျင့်တာကဘာတော့ပြမစုတရား၄ပါးနဲ့နေတယ်နော်မေထုံမှုကိုရှောင်ကျင်ပြီးတော့နေတယ်အဲ့ဒါနောက်နေ့တွေမှာပြောမှသူကလည်းပဲတဖြည်းဖြည်းနဲ့လေးနဲ့သွားတာနော်အရိယသစ္စာနဲ့တတနာသစ္စာ၄ပါးကိုသိအောင်ကြိုးစားရတာမင်္ဂလာပို့ပြီးတော့လေးနဲ့သွားပြီနောက်ဆုံးနိဗ္ဗာန်သစ္စိကရိယာစနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရတာမင်္ဂလာသူကြတော့အရိယာကို ဖြစ်သွားပြီ ဟုတ်လား အဲ့လိုမျိုးအရိယာသူတော်စင်ဖြစ်သွားပြီးနောက်ဆုံးယန္တာဖြစ်သွားပြီးဆိုရင်ဗုဒ္ဓတလောကဓမေဟိစိတ်တန်ယတနာကံပတိဆိုတဲ့မင်္ဂလာကောင်းဆုံးတဲ့တန်လောကဓံတရားတွေဘလို့ပဲတွေ့ရတွေ့ရဘလို့ပဲကြုံရကြုံရသူ့ရဲ့စိတ်နှလုံးမှာတုန်လှုပ်တယ်အငြိအကြီးတင်တယ်ဘေးဖြစ်တယ်ဆိုတာ မရှိတော့ဘူးလုံးဝပြီးပြည့်စုံသွားပြီ အမြင့်မားဆုံးမင်္ဂလာ ပေါ့ဟုတ်လားအဲ့ဒါဘုန်းဘုန်းတို့ဒီမင်္ဂလာတရားကစပြီးတော့ဟိုလေးနေတဲ့မင်္ဂလာတရားတွေကို တဖြည်းဖြည်းနဲ့နဲ့နဲ့ရှိုင်းရှိုင်းစဉ်းစားကြည့်ရမယ်ပေါ့နော်အဲ့ဒါလို့ဆိုရင်ဒီတပမင်္ဂလာမှာအဓိကကဘာလို့နားလည်ရမှာလဲဆိုတာကို ရှင်းရှင်းလင်းလင်းသိရမယ်နော်မျက်စိနားနာလျှာကိုစိတ်ကိုစောင့်စည်းထိန်သိမ်းခြင်းတတိအကုသိုလ်မဖြစ်အောင်ကုသိုလ်ဖြစ်အောင်ပြင်းထန်တဲ့လုံလာဝရိယနဲ့ကြိုးစားခြင်းတပဘုန်းတို့ဒီနေရာမှာအာတာပီဆိုတဲ့စကားလုံးလေး ပြီးရင်အကျေတဝန်ရှင်းပြပါအတ္တပီ ပြင်းထန်တဲ့လုံလဝရိယရှိတယ်တတိပဋ္ဌာန်ဒေသနာမှာမြတ်စွာဘုရားတတိပဋ္ဌာန်တရားပွားများတဲ့ပုဂ္ဂိုလ်တွေရှိရမယ့်အည်အသွေး၃ချက်ကို ပြောတဲ့နေရာမှာအာတာပီတမ္ပဇာနောတတိမဟုတ်လားအဲ့တော့အဲ့ဒီအာတာပီဆိုတာဘာတော့နော်တပရှိသူတပဆိုတာနော်ကိလေသာအမိုက်တွေကိုပူလောင်အောင်ရှွတ်မြိုက်နိုင်စွမ်း ဝရိယကိုပြောတာပဲဟုတ်လားအဲ့ဒါကိုနောက်နားလေးမှာပုံပုံရှင်းပြအခုလုံးလုံးစယ်ဘာပြောချင်တုံးဆိုတော့မျက်စိနာနာလျာကိုစိတ်ဆိုတဲ့အိန္ဒြေ6ပါးကိုစောင့်စည်းထိမ့်သိမ့်တဲ့တတိတရားအဲ့ဒီတတိတရားလိုအပ်ပုံအဲ့ဒီတတိတရားရဲ့နောက်ချမ်းသာဒုက္ခကို ဆောင်ကျဉ်လာနိုင်ပုံတတိတရားကင်းမယ်ဆိုလို့ရှိရင်တော့နောက်ဆင်းရဲဒုက္ခနဲ့ကြုံတွေ့နိုင်ပုံနောက်တတိရဲ့အတိဘယ်နဲ့ တတိရဲ့စွန့်ရည်တတိဒါလေးတွေကိုနည်းနည်းလောက်ဖုံဖုံလို့ပြောနော်ဓမ္မဝရပါဠိတော်ထဲမှာစကုဏတံဝရောတာရုတာရုသောတေနတံဝရောဂာနေနတံဝရောတာရုတာရုဇင်ဝါယတံဝရောကာယေနတံဝရောတာရုတာရုဝါစာယတံဝရောမနတ္တတံဝရောတာရုတာရုတပ္ပထတံဝရောတပ္ပထတံဝရောဘိက္ခုတပ္ပဒုက္ခပမုစ္စတိလို့မြတ်စွာဘုရားဟောတော်မူခဲ့တဲ့ကာထာတော်နှစ်ပုဒ်ရှိတယ်နော်စကုဏတံဝရောတာရု ဒီမျက်စိကိုစောင့်စည်းနိုင်ခြင်းဟာကောင်းနေတဲ့နော်မြင်ရတာတွေနဲ့ပတ်သက်ပြီးတော့အကုသိုလ်တရားမဖြစ်အောင် ထိမ့်သိမ့်နိုင်တာမျက်စိကိုစောင့်စည်းတယ်လို့ပြောတာနော်ဖမုန်းတို့တွေဟာဘာလေးကိုပဲမြင်နေတယ်ဘာလို့တော့မမြင်ခြင်းဘူးလို့လောကမှာတစ်ခါတစ်ခါတစ်ခါတည်းရန်ရွေးချယ်ခွင့်မရှိဘူးမြင်နေတာတွေမြင်ရတယ်သဘောကျတဲ့အရာတွေကိုမြင်ရတာရှိသလိုသဘောမကျတာတွေကိုလည်းမြင်ရတတ်တယ် နော်ကြည်နူးစရာလေးတွေကိုမြင်ရတာရှိသလိုစိတ်တူစရာတွေကိုမြင်ရတာလည်းရှိတယ်ဘာကိုပဲငါမြင်မြင်နဲ့ဘာကိုတော့မမြင်မြင်ဘူးလို့တခါတည်းရမှာဘုန်းတို့တွေကရွေးချယ်ခင်မရှိဘူးရွေးချယ်လို့လည်းမရဘူးသူဝင်ရင်တဲ့အာယုံဝင်လာတာပေါ့ဟုတ်လားအဲ့တော့ဘလို့အာယုံနဲ့ပဲတွေ့တွေ့ဘလို့အစင်းကိုပဲမြင်ရမြင်ရဒီမြင်ရတာကိုအကြောင်းပြုပြီးတော့လောဘဒေါသမဖြစ်အောင်ဘုန်းဘုန်းတို့တွေဟာကျင့်လို့ရတယ်ကျင့်လို့ရတယ်ဆိုတာလေ့ကျင့်လို့ရတယ်လို့ပြောတာ မလေးကျင့်ရင်တော့ तू ကမရဘူးเนาะကျွမ်းကျင်မှာမဟုတ်တမြင်ရတာနဲ့ပတ်သက်ပြီးတော့လောဘဒေါသမဖြစ်အောင်လေ့ကျင့်လို့ရတယ်ဘလို့လေ့ကျင့်ရမလဲဆိုတာကိုလည်းမြတ်စွာဘုရားသင်ပေးထားတာဟုတ်လားမြင်ရတဲ့အစင်းကိုအစင်းလို့သိရမယ်ပုဂ္ဂိုလ်တ attva လို့လွဲမှားတဲ့အတိကိုဖယ်ရှားပြီးသားဖြစ်သွားတော့မြင်သိစိတ်ကိုလည်းမြင်သိစိတ်လို့သိရမယ်ဟုတ်လားဒီမျက်စိကိုလည်းဖောက်ပြန်တတ်တဲ့ရုပ်အစုလို့သိရမယ်ဟောအဲ့ဒါလိုမျက်စိရဲ့အစင်းရဲ့မြင်သိစိတ်ရဲ့ဒီသုံးမျိုးကို နော်ယုံ nant တရားတွေအနိစ္စဒုက္ခအနတ္တတရားတွေလို့ဘုန်းဘုန်းတို့ကမှန်မှန်ကန်ကန်ဆင်ញင်လိုက်မယ်နှလုံးသွင်းလိုက်မယ်တတိဥစည်းပြီးတော့ပညာနဲ့အဲ့လိုလေးနေလိုက်မယ်ဆိုရင်ဘာဘယ်မြင်ရမြင်ရအဲ့ဒီမြင်ရတာကိုအကြောင်းပြုရအဲ့ဒီချိန်မှာလောဘဒေါသဖြစ်เสียအကြောင်းမရှိဘူးဟောနော်အဲ့ဒါလိုပဲနော်ကြားရတာနဲ့ပတ်သက်ပြီးတော့ချက်ထွင်ပြီးတော့စဉ်းစားအဲ့ဒါမြတ်စွာဘုရားဒီမှာစက္ခုနာတံဝရောတာတို့ဒီမျက်စိလေးကိုတတိနဲ့နော်အကုသိုလ်မဖြစ်အောင်စောင့်ထိန်နိုင်ခြင်းဟာအလွန်ကောင်းတယ်တဲ့ ဘာလို့ဆိုမထိန်နိုင်လို့ရှိရင်ပြဿနာတွေအများကြီးတက်မှာမို့လို့ဟုတ်လားဒါကြောင့်မျက်စိကိုစောင့်စည်းခြင်းကကောင်းတယ်ဆိုတော့မျက်စိကိုမစောင့်စည်းဘူးဆိုရင်တော့မကောင်းဘူးဆိုတဲ့အဓိပ္ပာယ်ကလည်းလိုလိုတက်ရောက်တယ်ပေါ့နော်အဲ့လိုပဲသောတာတုသောတေနတံဝရောနားကိုစောင့်စည်းရတာလည်းကောင်းတယ်ဂာနေနတံဝရောတာတုတာတုဇိန်ဝါယတံဝရောနှာခေါင်းကိုစောင့်စည်းရတာကောင်းတယ်အနက်နဲ့ပတ်သက်ပြီးတော့နော်တာတုဇိန်ဝါယတံဝရောရတာနဲ့ပတ်သက်ပြီးတော့လျှာကိုစောင့်စည်းရတာလည်းကောင်းတယ် ကာယေနတံဝရောတာတုတဲ့ဟောကာယကြတော့သူကအဓိပ္ပာယ်နှမျိုးထွက်တယ်အတွေ့အထိနဲ့ပတ်သက်ပြီးတော့စောင့်ကြည့်ရတာတစ်မျိုးကိုယ့်ရဲ့ကာယကံနော်တက်ချင်းခိုးခြင်းကာမကိစ္စဖောက်ပြန်ခြင်းအဲ့လိုဒုစရိုက်တရားတွေမကောင်းမှုတွေမဖြစ်အောင်စောင့်စည်းရတာကိုလည်းကာယေနတံဝရောတာတုလို့ပြောတယ်အတိပ္ပယ်နှမျိုးနော်ကာယေနတံဝရောတာတုကဟုတ်လားဖုထဘာယုံ အတွေ့အထိအပူဝေး နှုတာကြံတာဒါတွေနဲ့တွေ့တဲ့အခါမှာလောဘဒေါသမဖြစ်အောင်ကာယပတာရကိုစောင့်စည်းတာအဓိပ္ပာယ်တစ်မျိုးကာယကံလို့ဆိုတဲ့ကာယကံအမှုသူများတက်ကိုမတက်မိအောင်သူများပစ္စည်းမယူမိအောင်အိမ်တော်ရင်မဖောက်ပြန်မိအောင်စောင့်စည်းရတာကတစ်မျိုးဒါကာယနာတံဝရောတာတို့ကနှစ်မျိုးနော်နောက်ဝါစာတာတို့ဝါစာယတံဝရောတဲ့ဟောနှုတ်ကိုလည်းစောင့်စည်းရမယ်ဒါကြတော့ तू ကစားတာတောက်တာကြတော့ तू ကတာတို့ဇိန်ဝါယတံဝရောတဲ့ပါသွားတဲ့အတွက်ကြောင့် ဝါစာယနှုတ်ကိုစောင့်သိရတယ်ဆိုတာအပြောကိုဒီနေရာမှာရည်ရွယ်တာဟုတ်လားအိန္ဒိ6ပါးတည်းကပိုးပြီးတော့တောင်မှကျေပြန့်သွားပြီနော်ကိုပြောလိုက်တဲ့စကားတခွန်းကြောင့်သူများကို မထိခိုက်အောင်ကိုကိုကိုလည်းမထိခိုက်အောင်နော်စောင့်စည်းနိုင်ဝါစာယတံဝရောတာတို့နောက်တာရုတပ္ပထမနတ္တာတံဝရောတာတို့အချုပ်ပေါ့အဲ့ဒါတော့စိတ်ကိုစောင့်စည်းရမယ် တာထုတပ္ပထတမတော်နောက်ဆုံးနမြတ်စွာဘုရားဘလို့တောင်ဟောလိုက်တော့အလုံးစုံကိုစောင့်စည်းလေကောင်းလေအကုန်လုံးသာစောင့်စည်းတဲ့ဘာဝမပြစ္ဆလက္ခဗယံပရာစီမရှိကမ်းမရှိ ပြစ်မထားနဲ့ပေါ့နော်အကုန်လုံးကိုဘာလို့မလို့စောင့်ရှောက်ရမယ်ထိမ့်သိမ်းရမယ်စောင့်စည်းရမယ်တပ္ပထတံဝုတောဘေခုတပ္ပဒုက္ခပမုစတိတဲ့အလုံးစုံကိုစောင့်စည်းနိုင်တဲ့ယဟန်ဟာအလုံးစုံသောဆင်းရဲဒုက္ခကလွတ်မေတဲ့ဟောဘလောက်မင်္ဂလာရှိနော်ဒါကြောင့်တပ္ပမင်္ဂလာဒါလေးကိုဘုံဘုံတို့ထောက်ထားသောအဖြစ် စောင့်စည်းနိုင်ရင်စောင့်စည်းနိုင်သလောက်တတိရှိရင်ရှိသလောက်ကောင်းတယ်ဟုတ်လားမစောင့်စည်းနိုင်ရင်မစောင့်စည်းနိုင်သလောက်မကောင်းဘူးဒီကထာလေးကဘာကြောင့်မြတ်စွာဘုရားဟောတာတော့မြတ်စွာဘုရားလက်ထက်ကယဟန်တော်၅ပါးယဟန်ကြီး၅ပါးကြီးမယဟန်ပြုလာအဲ့ဒါစုံမိတဲ့အခါကျတော့သူစက်မိဆက်ရပြောရင်းနဲ့ညင်းညခုံညတယ်ဘာညင်းတုံးဆိုတော့ဒီမျက်စိနာနာလျှာကိုလို့ဆိုတဲ့နော်အာယုံ၅ပါးကိုသိနိုင်တဲ့တကား၅ပါး စိတ်တော့သူတို့ကမပြောဘူးဟုတ်လားဒီမြင်ရတဲ့မျက်စိရဲ့နားရဲ့နှာခေါင်းရဲ့လျှာရဲ့ကိုယ်ရဲ့အာယုံ၅ပါးကာမဂုဏ်တရားကိုခံစားရာနော်အစပြုရာစတင်လက်ခံရာတကားပေါက်ကြီး၅ပေါက်ပေါ့ဟုတ်လားဒါကိုစောင့်ရှောက်ရတာထိမ့်သိမ်းရတာရမ်းခက်တယ်အဲ့ဒါတပားကသူကမျက်စိကိုစောင့်ကြည့်တယ်တဲ့ခက်တယ်ဆိုတာ तू သိရတယ်ပေါ့တပားကတော့ဒီအတန်နဲ့ပတ်သက်ပြီးတော့နားကို तू စောင့်ရှောက်ကြည့်တယ်အဲ့ဒါလည်းခက်တယ်လို့ तू သိရတယ် အဲ့ဒါတွေ့တဲ့အခါကျတော့နော်စောင့်သိရတာတွေထဲမှာမျက်စိလေးစောင့်သိရတာရန်ခက်တာပဲဟိုဟာမြင်တရားမြင်အကုသိုလ်အဲ့ဒီရပဲဝင်နေတယ်။တယောက်ကလည်းဟင်နားကမင်းမျက်စိကပိတ်ထားလို့ရတယ်နားကပိတ်ထားလို့မရဘူး။ဒီအတန်ကြားနေရတာအကုသိုလ်လွန်များတာပဲ။နားကစောင့်သိရတာပိုခက်တယ်။ဟာနောက်တယောက်ကနှာခေါင်းအနံ့ကလည်းခက်တာပဲပေါ့မတွေ့နဲ့သူ့လည်းပဲ။ဟုတ်လား။ဟာမင်းဘာပြောနေနေဒီအစားတော့နဲ့ပတ်သက်လို့ကစောင့်အောင်သိရတာအခက်ဆုံးပဲ။ဟုတ်လားဒါချို့အစားတော့မတက်လို့ကလည်းမလွယ်ဘူးလေ။ဟုတ်လား။ အင်းကာယမတာရအပိုးခက်တယ်ဟာငါဘာလို့ညင်းကြတာတယောက်မှမင်းဟာလေးကဟုတ်တယ်လို့မလိုက်လျောနိုင်ဘူးသူတို့လည်းအဲ့ဒါနဲ့မြတ်စွာဘုရားကိုသွားပြီးတော့သူတို့ပြောတဲ့အကြောင်းကိုရှောက်တော့မြတ်စွာဘုရားငါးပါးလုံးခက်တယ်တဲ့ဘယ်ပါမှမလွယ်ဘူးတဲ့ဟုတ်လားနော်ဘယ်အာယုံကိုစောင့်ထိန်ရတာမှမလွယ်ဘူးတဲ့သူ့ဟာနဲ့သူခက်နေတာကြီးပဲတဲ့ခက်လို့မို့မင်းတို့၅ယောက်လုံးဘဝတစ်ခုတုန်းကဘလူးစားတာခံခဲ့ရတာ အဲ့လိုစကားလေးမြတ်စွာဘုရားအရေးမြတ်လေးပြောတာအဲ့ဒီမှာရဟန်းတော်တွေကတောင်းပန်တာသူတို့ဘလို့ဘလို့စားခံရအောင်ဆိုတော့မှလူတော်တော်များများကြားဥပါတယ်ဒီဇက်တော်ကိုဟုတ်လားဘုရားလောင်းမင်းသားလေးကနော်သူ့ရဲ့အကူကြီးတွေကအများကြီးရှိတော့ဘယင်ဖြစ်နိုင်ခြင်းမရှိလို့ပြည့်စေကဗုဒ္ဓရှင်မြတ်တို့ရဲ့အဆုံးအမကိုယူပြီးတော့နော်ခုနှစ်ရက်အတွင်းအဲ့ဒီတိုင်းပြည်ကိုသွားနိုင်လို့ရှိရင်ရှင်ဘယင်ဖြစ်မယ်ဆိုလို့နော်ဘလူးမာတွေနေတဲ့တောအုပ်ကိုဖျက်ပြီးတော့သွားမှလည်းခုနှစ်ရက်အတွင်းရောက်မှာဟုတ် အဲ့ဒါနဲ့ပြည့်စေကဗုဒ္ဓရှင်မြတ်တွေရဲ့ပေးချီပေးသေးနော်အဲ့ဒါတွေကိုသူအားကိုအားရအနေနဲ့ယူလာပြီးတော့သွားမယ်တိုင်းပြည်ကိုစွန့်ပြီးတော့အဲ့ဒီတက္ကသိုလ်ပြည်မှာရှင်မင်းဖြစ်ရင်အဆင်ပြေမယ်ဆိုပြီးတော့စွန့်စားတာပေါ့အဲ့ဒါမှသူ့ရဲ့မင်းချင်းသူ့ရဲ့ကြီးကျွန်9ယောက်ပေါ့သူတို့လည်းလိုက်မယ်ပေါ့အောင်မြင်လို့ရှိရင်သူတို့လည်းပဲယာတူးယာကန်ရမယ်ဆိုလိုက်ချင်တယ်အင်းမင်းတို့လိုက်ချင်မှလိုက်လမ်းမှာဘလူးမတွေရှိတယ်အဲ့ဒါပြည့်စေကဗုဒ္ဓရှင်မြတ်တွေကပြောတာအဲ့ဒီဘလူးမတွေက အယောင်ကြိုက်တဲ့လူကိုအယောင်နဲ့ဖြားရောက်တယ်အတန်ကြိုက်တဲ့လူကိုအတန်နဲ့ဖြားရောက်တယ်ဟုတ်လားအနံ့ရတာတွေ့ထိအာယုံ၅ပါးနဲ့ဖြားရောက်တယ်အဲ့ဒါမင်းတို့စိတ်ကိုမင်းတို့မနိုင်ဘူးဆိုလို့ရှိရင်မလိုက်ခဲ့နဲ့ခုရေကစားပြောတယ်အာဘလူးမတွေမှသိနေမှာတော့ဘာမနိုင်စရာရှိတုံးလိုက်ခဲ့မယ်ဆိုလိုက်တော့ကြတယ်လေလမ်းကြတော့ဟိုမှာဘာတော့ရုပ်ဆင်းအင်ကယူပါယုံနဲ့ဆွဲဆောင်တဲ့အခါကျတော့တယောက်ကပြုတ်ကြရင်ရောနေရရော ဘလူးမှမှန်သိရနော်သိရနဲ့ဟုတ်ချင်မှဟုတ်မှာပါလို့လဲတန်တရားဝင်တာလဲဖြစ်ချင်းဖြစ်မယ်ပေါ့နော်သူ့ရဲ့မျက်လုံးတကားပေါက်ကို तू မဆောင်စည်းနိုင်တာနဲ့ तू အသက်ပေးရတာပေါ့နော်တယောက်ကပါတော့အတန်နဲ့တယောက်ကအနှံ့နဲ့တယောက်ကအရသာနဲ့တယောက်ကအတွေ့အထိနဲ့ငါးယောက်လုံးပြုတ်အဲ့ဒါဖះလောက်နောက်ကိုအဲ့ဒီဘလူးမအသေးဆွဲလိုက်တယ် तू ကလဲဒါဖះလောက်ကတော့အနာအကတ်မခံဘူးဘလူးမတွေကဖန်ဆင်းထားတယ်ဆိုတာကိုသိနေတယ်ပေးချီပေးသေးရှိလို့ तू နားလဲကတ်လို့မရဘူး အဲ့ဒါနဲ့တက္ကသိုလ်ပြည်ရောက်တဲ့အခါကျတော့မလျှော့ဘူးအဲ့ဒီဘီလူမလိုက်လာလမ်းမှာရွာတင်တွေဖြတ်တယ်လိုက်တာပဲရွာလူတွေကမေးတယ်ဟဲ့ဘလို့ဖြစ်တုံးသူတို့လင်မယားလိုပဲထင်းနေတာလေအဲ့ဒါဟာမလုံနဲ့အဲ့ဒါဘလူးမကျုပ်မျိုးသမီးမဟုတ်ဘူးပေါ့နော်အဲ့ဒါနဲ့ဘလူးမကိုပြောတဲ့ခါကျဘလူးမကလည်းလူအောင်ဖန်ဆင်းထားတာ哦ဟာဘလို့ဖြစ်တာတုံးဆိုတော့ဒီလိုပဲယောက်ျားတွေဟာစိတ်ဆိုးရင်ကိုမိမကိုလည်းဘလူးမလို့ပြောတာပဲလူတွေကလည်းယုံနေကြတာပေါ့နော် အဲ့ဒါနောက်ဆုံးတက္ကသိုလ်ပြည်ရောက်တဲ့အခါကျတော့ဘီရင်ကြီးကအဲ့ဒီဘလူးမကိုကြိုက်လို့ဖះလောင်တားတဲ့ကြားတဲ့ကခေါ်သွားတာလေအဲ့ဒီမှာဘလူးမကသူ့ရဲ့အမျိုးတွေပါညကြတော့ဘရင်တီကဝင်ခွင့်ထွက်ခွင့်အာဏာတောင်းပြီးတော့နန်းတော်တစ်ခုလုံးမှာရှိတဲ့မင်းကြီးတွေပါအကုန်စားပြစ်အဲ့ဒါနောက်ကြတော့မှကြံတဲ့လူတွေကဖះလောင်ကိုနော်ရှင်ဘရင်မြှောက်တယ်ဆိုတဲ့ဇက်တော်အဲ့ဒီတုန်းကဘလူးစားခံရတဲ့ ဖះလောင်းနောက်ကလိုက်လာကြတဲ့မင်းချင်း၅ယောက်ကအခုအဲ့ဒါယဟန်တော်ကြီး၅ပါးလားဖြစ်တယ်လို့အဲ့ဒီဇက်တော်မှာမြတ်စွာဘုရားဟောတာနော်အဲ့တော့ဒီဒေသနာမှာဗာပြောထားတယ်ဆိုတော့စောင့်စည်းနိုင်ရင်စောင့်စည်းနိုင်တယ်လို့ကောင်းတယ်ပေါ့နော်ဒါလေးကကိုယ်ပိုင်ဉာဏ်နဲ့လည်းချဲ့ထွင်ပြီးတော့စဉ်းစားကြည့်ပေါ့ဒီမြင်စရာတွေကြားစရာတွေနမ်းရှူစရာတွေစားတောက်စရာတွေတွေ့ထိစရာတွေနဲ့ပတ်သက်ပြီးတော့မဆောင်ထိန်နိုင်ရင်မဆောင်ထိန်နိုင်တဲ့လောက်နော်အပျော်ကျူးရင်ကျူးတဲ့လောက်နော်အပေါ်ရင်ကြည့်မယ်ဆိုရင်လည်းပဲအကျိုးမဲ့ကြတာတွေအများကြီးမတွေ့နိုင်ဘူးလား တွေ့နိုင်နော်ဒါကြောင့်မလို့ဒီတတိနော်တပဆိုတဲ့နော်တတိတပအရာတတိနဲ့ပတ်သက်ပြီးတော့ဒါလေးကိုဘုံဘုံပြောပြတယ်ဟုတ်လားနောက်ပြီးတော့ဘုံဘုံတို့တပအရာတတိတမျိုးတည်းမဟုတ်ဘူးဘာပါလာတော့ဝရိယဆိုတော့ပြောရနော်အကုသိုလ်မဖြစ်အောင်ကုသိုလ်ဖြစ်အောင်အကျဉ်းများဖြင့်နှစ်မျိုးစ조사တဲ့ဝရိယအကျေချဲ့မယ်ဆိုလို့ရှိရင်တော့ဝရိယ၄မျိုးဖြစ်လာမယ်နော်မဖြစ်သေးတဲ့အကုသိုလ်မဖြစ်အောင်စ조사တယ် ဖြစ်ပြီးသားအကုသိုလ်တွေကိုဖယ်ရှားနိုင်အောင်ကြိုးစားတာမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်အောင်ကြိုးစားတာဖြစ်ပြီးသားကုသိုလ်တရားတွေကိုတိုးပွားလာအောင်ကြိုးစားတာအဲ့တော့ဒီနေရာမှာအာတာပီဆိုတဲ့သဘောဝရိယရဲ့သဘောဒါလေးနဲ့ပတ်သက်ပြီးတော့နော်မှတ်သားစရာကောင်းတဲ့စကားတော်လေးတွေဖုံဖုံနေနေပြောခြင်းအဲ့ဒါဘာတုံးဆိုတော့ရှင်မာကတ္တပကိုတော်မြတ်ကြီးပြောခဲ့တာပေါ့အဲရှင်မာကတ္တပကိုတော်မြတ်ကြီးကို အရှင်သာရိပုတ္တရာကမေးလို့ဘာမေးတာတုံးဆိုတော့အနာတာပိအနုတ္တပိအပ္ပဘောတံဘောဓာယအပ္ပဘောနိဗ္ဗာနာယအမြတ်စွာဘုရားဟောတယ်ကြိုးစားမှုမရှိတဲ့လူမကြောက်ရွံ့တဲ့လူဟာတစ္ဆာလေးပါးကိုထိုးထွင်းပြီးတော့တည်ခြင်းကမထိုက်တန်ဘူးနိဗ္ဗာန်ချမ်းသာကိုရခြင်းကမထိုက်တန်ဘူးနော်အတုမရှိယောဂလေးပါးရဲ့ကုံရနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းကမထိုက်တန်ဘူးနော်မကြိုးစားတဲ့လူရဲ့ မကြောက်တဲ့လူရယ်နော်အနာတာပြီးအနုတ္တပြီးနော်အဲ့တော့ဘလောက်ဘလိုလူမျိုးကိုမကြောက်တဲ့လူဘလိုလူမျိုးကိုမကြိုးစားတဲ့လူလို့ခေါ်တော့နော်နောက်ပြီးကြတော့အာတာပိစာခောအတ္တပိဘဘောတံဘောဓာယဘဘောနိဗ္ဗာနာယနော်အာတာပိစာခောအတ္တပိကြိုးစားတဲ့လူရယ်နော်ပြင်းပြင်းထန်ထန်ကြိုးစားတဲ့လူရယ်ကြောက်ရွံ့တဲ့လူရယ်ကြောက်တယ်ဆိုတာတန်တရားဘေးကိုကြောက်တာပြောတာအကုသိုလ်တရားတွေကိုကြောက်တာပြောတာ ဟုတ်လားအဲ့ဒါလိုကြိုးစားတဲ့လူရဲ့ကြောက်ရွံ့တဲ့လူရဲ့ဒါလည်းတစ္ဆာလေးပါးကိုထိုးထွင်းပြီးတော့တည်ခြင်းကထိုက်တန်တယ်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းကထိုက်တန်တယ်လို့အဲ့လိုမြတ်စွာဘုရားဟောတယ်အဲ့တော့ဘလို့လူမျိုးကိုကြိုးစားတဲ့လူလို့ပြောမလဲဘလို့လူမျိုးကိုကြောက်ရွံ့တဲ့လူလို့ပြောမလဲအဲ့ဒီမှာရှင်မကတ္တပနော်မကြိုးစားတဲ့လူမကြောက်ရွံ့တဲ့လူဆိုတာဘလို့လူမျိုးတော့ကြိုးစားတဲ့လူကြောက်ရွံ့တဲ့လူဆိုတာဘလို့လူမျိုးတော့အဲ့ဒါကိုခွဲပြီးတော့ပြောတာ အဲ့ဒါလည်းပဲဘုန်းဘုန်းတို့တမပ္ပံတရား၄ပါးကိုလက်ကင်ထားပြီးတော့နားလည်ကြည့်မယ်ဆိုလို့ရှိရင်တော့လွယ်လွယ်နဲ့နားလည်နိုင်တယ်တော့ကြိုးစားတဲ့လူဆိုတာလေးကိုဘုံဘုံပြောလိုက်မယ်ဖြတ်ပြီးတော့နော်ကြိုးစားတဲ့လူဆိုတာဘယ်လိုလူကိုကြိုးစားတဲ့လူလို့ပြောတာတော့ဩမဖြစ်သေးတဲ့အကုသိုလ်တရားတွေဒါငါတန်တန်မှာအဲ့ဒီယုံညံ့တဲ့အကုသိုလ်တရားတွေမဖြစ်သေးတဲ့ယုံညံ့တဲ့အကုသိုလ်တရားတွေဖြစ်လာလို့ရှင်ငါတော့ဆင်းရဲတော့မှာပဲငါတော့အကျိုးမဲ့တော့မှာပဲဆိုပြီးတော့ကြိုးစားတာအဲ့ဒီအတွေးနဲ့ကြိုးစားတာ နော်မဖြစ်သေးတဲ့အကုသိုလ်တွေဖြစ်ရင်တော့ငါတော့အကျိုးမဲ့တော့မှာပဲဆိုတော့ကြိုးစားဟုတ်လားဖြစ်ပြီးသားအကုသိုလ်တရားတွေကိုမပယ်ရှားနိုင်ဘူးဆိုရင်ငါတော့ဆင်းရဲတော့မှာပဲအကျိုးမဲ့တော့မှာပဲဆိုတော့ဟောအဲ့ဒီအတွေးနဲ့လည်းပဲကြိုးစားဟုတ်ပြီနော်တခါမဖြစ်သေးတဲ့ကုသိုလ်တရားတွေမဖြစ်ဘူးဆိုရင်ငါတော့အကျိုးမဲ့တော့မှာပဲဟုတ်တယ်အကုကုသိုလ်တွေမဖြစ်ရင်လည်းအကျိုးကမဲ့မှာပဲနော်အဲ့လိုနီးနဲ့သူကြိုးစားဖြစ်ပြီးသားကုသိုလ်တရားတွေ ဆုံးရှုံးပျက်စီးသွားရင်လည်းငါတော့အကျိုးမဲ့တော့မှာပဲဟောလေးချက်နော်မဖြစ်သေးတဲ့အကုသိုလ်တွေဖြစ်ရင်အကျိုးမဲ့မယ်ဖြစ်ပြီးသားအကုသိုလ်တွေကိုမပယ်နိုင်ရင်အကျိုးမဲ့မယ်မဖြစ်သေးတဲ့ကုသိုလ်တွေမဖြစ်ဘူးဆိုရင်အကျိုးမဲ့မယ်ဖြစ်ပြီးသားကုသိုလ်တွေဆုံးရှုံးပျက်စီးသွားမယ်ဆိုရင်လည်းအကျိုးမဲ့မယ်အဲ့ဒီအတွေးနဲ့ပြင်းပြင်းထန်ထန်ကြိုးစားတာကိုအတပလို့ခေါ်တယ်အတာပီပြင်းပြင်းထန်ထန်ကြိုးစားတဲ့လူပေါ့နော်အဲ့လိုပဲကြောက်တယ်ဆိုတာလည်းအဲ့လိုမျိုးကြောက်ရမယ်တဲ့ နော်ဘလို့ကြောက်ရမှာတော့အင်းမဖြစ်သေးတဲ့အကုသိုလ်တွေဖြစ်ရင်တော့ငါတို့အကျိုးမဲ့မှာပဲလို့မဖြစ်သေးတဲ့အကုသိုလ်တွေဖြစ်လာမှာကိုကြောက်တာဒါကြောင့်မို့အဲ့ဒီအကုသိုလ်မဖြစ်အောင်ကြိုးစားတာဟုတ်လားဖြစ်ပြီးသားအကုသိုလ်တွေကိုမပယ်ရှားရမှာကိုလည်း तू ကြောက်တယ်ဘာလို့ဆိုအဲ့ဒါကမဖယ်ရဘူးဆိုရင်တစ်ချိန်မှာအကျိုးပေးလာမှာကိုနော်မဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်မဖြစ်မှာကိုလည်း तू ကြောက်တယ်မချမ်းသာမှာဆိုလို့ပေါ့ဟုတ်လားအဲ့လိုပဲဖြစ်ပြီးသားကုသိုလ်တရားတွေနော်ဆုံးရှုံးသွားမှာကိုလည်း तू ကြောက်တယ် အဲ့ဒီလိုနီးနဲ့နော်အကြောက်တရားရှိရမယ်ပေါ့နော်အဲ့ဒါမကြိုးစားတဲ့လူမကြောက်တဲ့လူဆိုတာအဲ့ဒီလိုမျိုးမကြိုးစားတဲ့လူအဲ့ဒီလိုမျိုးမကြောက်တဲ့လူအကုသိုလ်ဖြစ်မှလည်းမကြောက်ကုသိုလ်မဖြစ်မှလည်းမကြောက်ဘူးဟုတ်လားမစိုးရိမ်မှု မထိတ်လန့်မှုနော်အကုသိုလ်မဖြစ်အောင်လည်းမကြိုးစားဘူးကုသိုလ်ဖြစ်အောင်လည်းမကြိုးစားဘူးမကြိုးစားတဲ့လူအဲ့လိုလူမျိုးဟာနော်နိဗ္ဗာန်ရဖို့မထိုက်တန်ဘူးတစ္ဆာလေးပါးကိုထိုးထွင်းသိခြင်းကမထိုက်တန်ဘူး ပြင်းထန်တဲ့ကြိုးစားမှုရှိတဲ့လူကြောက်ရွံ့တဲ့လူသည်သာလဲနော်တစ္ဆာလေးပါးကိုထူးထွင်းပြီးတော့တည်ခြင်းကထိုက်တန်တယ်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းကထိုက်တန်အေးတဲ့အဲ့တော့ဘုမုန်းတို့တပမင်္ဂလာနဲ့ပတ်သက်ပြီးတော့ဒါတွေကနားလေထားသင့်တယ်ပေါ့နော်အဲ့တော့ကိုကအကုသိုလ်မဖြစ်အောင်ငါလုပ်မယ်အကုသိုလ်ဖြစ်အောင်လုပ်မယ်လို့အဲ့ဒါလို့အတွေးနဲ့ကြိုးစားနေတဲ့အချိန်မှာဘုမုန်းတို့မှာဘာဖြစ်နေတယ်လို့ပြောနိုင်တော့တပမင်္ဂလာဖြစ်နေတယ်နော်သောသောကတတိကိုပြောတာနော် ငါရဲ့မျက်စိနာနာလျှာကိုစိတ်ကိုငါဗျံမတာပြစ်စလက်ခတ်ပြစ်မထားဘူးဆိုပြီးတော့ဒါပြစ်ထားလို့ရှိရင်အကျိုးမဲ့တွေဖြစ်နိုင်တယ်ဆိုတော့တတိနဲ့စောင့်ရှောက်တာလည်းတပမင်္ဂလာပဲနော်အခုကဘာတော့ဝရိယကိုပြောနေတာဟုတ်လားအဲ့တော့ဒီနေမှာဝရိယနဲ့ပတ်သက်ပြီးတော့ဟိုဇတ်တော်လေးတွေကိုဘုံဘုံပြောပြမယ်အဲ့ဒီဇတ်တော်လေးကိုပြောရင်တာကအဲ့ဒီဇတ်တော်အပီးမှာမြတ်စွာဘုရားဟောထားတဲ့ဂါထာလေးကိုသဘောကျလို့ပြောရင်ဟုတ်လားမြတ်စွာဘုရားလက်ထက်ကရဟန်းတော်လေးတစ်ပါး နော်မြတ်စွာဘုရားရဲ့ထံပေါက်မှာရှင်ရန်ပြုပြီးတော့9နှစ်လောက်နဝီနီစီကံတွေဘာတွေကျွမ်းကျင်အောင်သင်ယူပြီးတော့ကမ္မထံတရားတအောင်ပြီးတော့ပြင်းပြထန်ထန်ကြိုးစားမယ်ဆိုပြီးတော့သူတို့တော်ရဆောက်တည်တာပေါ့နော်အဲ့ဒါလို့သူတပါးတဲ့ဝါဆိုပြီးတော့ကြိုးစားတယ်ဒါပေမဲ့တဝါတွင်လုံးကြိုးစားတာတရားအရေးအယောင်ကိုသူမမြင်ဘူးပေါ့အဲ့တော့သူကအတွေးတွေမှားကုန်တယ်ဘလို့မှားကုန်တော့ဆိုတော့อืมငါကတော့မြတ်စွာဘုရားရဲ့เนาะသာသနာမှာ တရားတို့တရားမြတ်ရနိုင်တဲ့ပုံကိုဟုတ်ဟာမတူဘူးလက်လျှော့တဲ့အတွေ့ပေါ့နော်ဖះနဲ့တွေ့တိုင်းအကျွတ်တရားဝင်ရတာမဟုတ်ဘူးဆိုတာကိုလည်း तू ကကြားဘူးထားတာ哦အဲ့တော့ငါကတော့မြတ်စွာဘုရားရဲ့အဆုံးအမသာသနာမှာအကျွတ်တရားရနိုင်တဲ့ပုံကိုဟုတ်ဟာမတူဘူးဆိုတော့အထုတ်ခြင်းစိတ်ကလည်းပျောက်သွားတာပေါ့အဲ့ဒါနဲ့အကြောင်းပြန်လာ ငယ်ချင်းနေနဲ့တွေ့တဲ့အခါကျတော့ဘာလို့ပြန်လာတော့ငါတော့ဒီလိုတွေးမိတယ်ဟာဒါမသိတော့ဘူးဆိုတော့သူ့ကိုမြတ်စွာဘုရားဒီခေါ်သွားတာပေါ့ဝရိယလျှော့ပြီးတော့လာတော့မြတ်စွာဘုရားတရားများဟောလိုက်လို့ရှင်တရားသူတရားမြတ်လည်းရကျင်ရသွားနိုင်မယ်ဆိုတာကိုလည်းနားလည်လို့လည်းဖြစ်ကောင်းဖြစ်မယ်ပေါ့မိတ်ဆွေယဟန်တွေကအဲ့ဒါနဲ့မြတ်စွာဘုရားရှေ့တော်မှာရောက်တော့မြတ်စွာဘုရားအကြောင်းကျိုးမေးပြီးတော့အော်ဘာဖြစ်လို့ဝရိယကိုလျှော့ရတာတော့မင်းအရင်ဘဝတုန်းကမင်းတယောက်ဝရိယမလျှော့လို့ကျန်တဲ့လူတွေအများကြီးချမ်းသာခဲ့ဘူးတဲ့ တကယ်ဖြစ်ရလဲဟုတ်တယ်သူ့ကိုအားတက်စေဖို့အတွက်ဒီအကြောင်းအရာကိုပြောပြတာလဲဖြစ်မယ်လို့ထင်ပါတယ်ဟုတ်လားအဲ့ဒါအဲ့ဒါကိုယဟန်တော်တွေကတောင်းပန်ကြတာနော်ဘဝနဲ့ဖုံးထားချားကွယ်ထားတဲ့အတွက်ကြောင့်သူတို့မသိနိုင်ဘူးမမြင်နိုင်ဘူးမြတ်စွာဘုရားဘလို့သိတော့ဘလို့မြင်တော့အဲ့ဒီအကြောင်းအရာလေးကိုပြောပြပါပေါ့နော်ဒီယဟန်လေးကြောင့်မလို့အများကြီးလူတွေချမ်းသာရခဲ့တယ်ဆိုတာဘလို့တော့ပေါ့အဲ့ဒီမှာမြတ်စွာဘုရားဝဏ္ဏပဋ္ဌဇတ်ဆိုတာဇတ်တော်လေးတခုခေါ်တယ်အဲ့ဒီဇတ်တော်ထဲမှာဘုရားလောင်းက လဲကုံတယ်မူကြီးပေါ့နော်လဲပေါင်း900ခေါင်းဆောင်ပြီးတော့ကုံကူးတဲ့အလုပ်ကိုလုပ်တယ်အဲ့ဒါသူတို့က40နဲ့6ယူဇနာဝေးတဲ့တဲကန္တာရကြီးတစ်ခုကိုဖြတ်ပြီးတော့ဟိုဘက်လူနေတဲ့နေရာတွေထိသွားကြတာစွန့်စွန့်စားစားပေါ့နော်အဲ့လိုသွားတဲ့အခါကျတော့လမ်းမှာခကြီးကအလွန်ဝေးတာကိုရှေးခေတ်အနေနဲ့ပြောမယ်ဆိုရင်အဲ့ဒါဘလို့သွားအောင်ဆိုတော့ तू ကတဲကန္တာရကြီးဆိုနေ့ကိုအလွန်ပူတယ်မဖြတ်နိုင်ဘူးတဲကမီးလို့မီးကြီးလို့ပူနေတယ်ပေါ့ ညပဲသူတို့ဖြတ်ကြရတယ်နေ့ဆိုရင်လှဲဝိုင်းကြီးတွေထိုးပြီးတော့အရင်နဲ့နေကြရတယ်နွားတွေရောလူတွေရောအဲ့တော့ညကိုသွားတယ်ဆိုတော့လမ်းကဒီထွက်တဲ့ကြေကိုပဲကြည့်ပြီးတော့သွားတော့ဒီနက်ခတ်ကိုနားလေတဲ့လူကြေကိုကြည့်ပြီးတော့ဒါပဲရက်ဒေတာကိုဥတည်နေတဲ့ဒါပဲချင်းရှိပြီးအဆရှိသဖြင့်ကြွန့်ကျင်တဲ့လူသူတို့ငှားသွားတယ်အဲ့ဒီလူကရှေ့ဆုံးလှဲရဲ့ထိတ်မှထိုင်ပြီးတော့လမ်းညွှန်တာပေါ့နော်အဲ့ဒါတစ်ချိန်မှသူတို့သွားကြရင်းနဲ့နောက်ဒီတညာပြီးရင် ။အော်ဒီတနေ့နားပြီးရင်ဒီတညဖြတ်ပြီးတာနဲ့နောက်နေ့မနေ့ရောက်ရင်သူတို့လိုချင်တဲ့ခီးကိုရောက်မှာ။နော်တညသာပဲကြံတော့တယ်။အဲ့တော့ရေတို့အစာအာဟာရတို့လည်းပဲသူတို့ဟာတညသာလေးပဲကြံတော့တာပေါ့နော်။အဲ့ဒါနဲ့သူတို့ဖြတ်ကြတော့နောက်နေ့ဆိုရင်သူတို့လိုချင်တဲ့ခီးရောက်ပြီ။အဲ့ဒါဟိုလမ်းညွန်တဲ့လူဟာရက်ပေါင်းများစွာအေးအေးပြက်လာတဲ့အခါကျတော့ तू ကငိုက်သွားရောငိုက်လဲငိုက်ပဲမောင်းမမသိတဲ့အခါကျတော့နွားတွေကလာရလန်းပြန်လှည့်ဟုတ်လား နောက်ကကုံသေးတွေကလည်းပဲရှေ့ကလမ်းညွန်တဲ့လူကိုပဲအားကိုးပြီးတော့သူတို့ကလည်းအိတ်လိုက်ကြတာပေါ့အဲ့တော့လှဲကြီးအကုန်လုံးကလာလန်းတိုင်အီအီနဲ့သွားကြရောအမနဲ့လင်းပြီဆိုတော့နိုးလာကြတော့ဟာဒါအရင်နေ့ကတို့စရဲချခဲ့တဲ့နေရာကြီးဆိုတော့တိသွားပြီလေတိသွားတော့နောက်ထပ်ဘလောက်ကြံသေးတယ်ဆိုတော့ခကြီးကိုလည်းတိပြီရေမရှိတော့ဘူးသူတို့စီမှာအဲ့တော့ဒါရေငတ်ပြီးတော့တို့ကတော့တေရတော့မှာပဲပေါ့နော်နှစ်ရက်စာကြီးကြမ်းနေတာဟိုနွားတွေလည်းဘလို့မှဖြတ်နိုင်မှာမဟုတ်ရေမတော့ရရင်ဆိုပြီးတော့အဲ့ဒါနဲ့ ကျန်တဲ့လူတွေအကုန်လုံးဝိရိယလျှော့တယ်ဘုရားလောင်းကဝိရိယမလျှော့ဘူးอืมငါလိုကောင်းဆောင်တယောက်ရှိနေတာဘာလို့ဒီလူတွေအကျိုးမဲ့သေးရမလဲဆိုရေရအောင်ရှာမယ်ဆိုပြီးတော့ရေရှာတော့မြက်ပေါက်နေတဲ့နေရာတစ်ခုကိုတွေ့လို့အဲ့ဒီနေရာရေရှိမယ်ဆိုတူးကြတာပေါ့အတောင်60လောက်ထိသူတို့တူးကြတယ်သေရှင်ဆိုတော့စူးစမ်းကြတာပေါ့နော်ရှိတဲ့အားလေးရေတူးမယ်ပေါ့တောင်60လောက်လဲတူးပြီးရောကြောက်ဖြာကြီးတွေ့တယ်တဲ့ gain မျောမှန်းချက်တွေရည်ရွယ်ချက်တွေအကုန်လုံးပြက်တယ်ပေါ့နော်အဲ့ဒါနဲ့လူတွေအကုန်လုံးစိတ်တက်ကြတာပေါ်တက်ပြီးတော့သေရင်လည်းသေပဲရှိတော့ဆိုအဲ့ဒီမှာဘုရားလောင်းကဒီလူတွေထဲမှာအကောင်းမုန်းတန်လူငယ်တယောက်ဝရိယထက်တန်ပုံရတယ်ပေါ့နော်အဲ့ဒါကိုသူမြင်ထားတော့အဲ့ဒီကလေးကိုချော့မော့ပြီးတော့ပြောတယ်ဒီကြောက်ဖြာကိုသူနားနဲ့ကပ်ပြီးတော့ထောင်းကြည့်တော့ရေတံတွေကြားအောင်မှာအဲ့ဒါနဲ့အဲ့ဒီကလေးကိုခေါ်ပြီးတော့ရေသေးကြပေါက်ရှိတယ်ဘုရားလောင်းအဲ့ဒီချိန်မှာအာအင်ကအရင်ကြီးမကြီးတော့ဘူးလေ အဲ့တော့ဒီလူငယ်လေးကိုမင်းတရားကိုဒီတန်တင်းပုံနဲ့ထုပေါ့မကွယ်မချင်းထုမင်းတရားဝရိယရှိရင်ကျန်တဲ့လူတွေအကုန်လုံးလူတွေရောနွားတွေရောအသက်ရှင်မှာမင်းဝရိယမလျှော့ပါနဲ့နားနဲ့ကပ်ပြီးတော့အားပေးတာပေါ့နော်အဲ့ဒါနဲ့အဲ့ဒီကလေးကဒီကြောက်ဖြာကြီးမကြိုးမချင်းထုသေရင်သေဘက်စီတော့ထုအနောက်ကျတော့အဲ့ဒီကြောက်ဖြာကြီးကအဲ့ပြီးတော့အဲ့ဒီကနေရေကအပေါ်ထောင်ပန်းအဲ့ဒီကျတော့လူတွေအကုန်လုံးအတူချုပ်ပြောရရင်အသက်ရှင်ကြတော့နော် အဲ့ဒီမှာမြတ်စွာဘုရားအဲ့ဒီဇတ်တော်အဆုံးမှာဂါထာလေးတစ်ပုဒ်ခေါ်တယ်အဲ့ဒီဂါထာလေးကြတော့ဘုံဘုံတို့တရားဓမ္မကြိုးစားအထုတ်တဲ့ပုံကိုယ်တွေအနေနဲ့ပို့ပြီးတော့ဟိုစဉ်းစားတွေကကောင်းတယ်ဒီနေ့အဖြစ်အဖြစ်เสียရလဲရှိတယ်ပေါ့နော်ပါဟောတာတော့ဆိုတော့အကိလာသူနောဝိန္ဒုပတိခန္တာဥဒ္ဒင်္ဂနေတထပပံအဝိန္ဒုဧဝံမုနိဝရိယဘလူပပံနောအကိလာသူဝိန္ဒေဟရယတတန်တေနဲ့ အကိလာတုနောတဲ့မပြင်းရှိတဲ့ဟောဒီကုံတဲ့တွေကဝင်တုပတိသေလမ်းမကြီးမှာခဏန္တာဝရိယနဲ့တူးတဲ့အတွက်ကြောင့်တထထိုရက်၌ပပံရေကိုအဝိန်တုံရကြကုန်ပြီတဲ့ဒီကုံတဲ့တွေကမပြင်းမရှိမလျှော့တဲ့ဇွဲလုံးလာဝရိယနဲ့နော် ရေထွက်เสียမရှိဘူးလို့မြင်ရတော့တဲ့တဲကန္တရာပူပူကြီးထဲမှာသူတို့ဘာတူးကြတာတော့ရေတူးကြတယ်ရေတူးကြတော့နောက်ဆုံးမလျှော့တဲ့အခါကျတော့ဘာရတော့ရေကိုရတယ်တဲ့ပပံအဝိန်တုံရေကိုရတယ် အေဝံဤအတူတဲ့ဝရိယဘလူပပန်တော်တဲ့ကြိုးစားအထုတ်ခြင်းဆိုတဲ့အာစွမ်းနဲ့ပြည့်စုံတဲ့မုဏိယဟန်သည်အဲဒီမှာယဟန်ကိုရည်ရွယ်တာပေါ့သူကနိဗ္ဗာန်ကိုရည်ရွယ်တဲ့ပုဂ္ဂိုလ်ဆိုတော့လေဟုတ်လားဘာအာစွမ်းနဲ့ပြည့်စုံတာတော့ကြိုးစားအထုတ်တဲ့ဝရိယအာစွမ်းနဲ့ပြည့်စုံအေဝံမုဏိဝရိယဘလူပပန်တော်မကြိုးစားအထုတ်မှုဆိုတဲ့ဝရိယအာစွမ်းနဲ့ပြည့်စုံတဲ့အဲ့ဒီယဟန်အကိလာသူနော်အကိလာသူမပြင်းရည်သည်ဖြစ်၍နော် ဟရိယတတန်တိစိတ်နှလုံးဤငြိမ်းအေးခြင်းကိုဝိန်တေရ၏တဲ့ဒီစကားလေးကိုဘုံဘုံကြိုက်တယ်နော်ဟရိယတတန်တိဟရိယဆိုတာနှလုံးသားနှလုံးသားဆိုတာရေဘူးရာအဖြစ်စိတ်ရဲ့မိရာ စိတ်ကပူလို့ရှိရင်နှလုံးသားပူတယ်စိတ်ကအေးရင်နှလုံးသားအေးနှလုံးသားအေးရင်သွေးအေးတယ်လူတစ်ကိုယ်လုံးချမ်းသာနှလုံးသားပူရင်သွေးပူတယ်လူတစ်ကိုယ်လုံးဆင်းရဲတယ်စိတ်ကြောင့်မို့လို့ဟုတ်လား စိတ်ပူလို့ရှိရင်စိတ်ရဲ့မိယာနှလုံးသားမှာတစ်ဆင့်တကိုယ်လုံးဟာဆင်းရဲတယ်ပင်ပန်းတယ်နော်စိတ်ချမ်းသာရင်စိတ်ရဲ့မိယာနှလုံးသားမှာတစ်ဆင့်တကိုယ်လုံးဟာလည်းနေရထိုင်ရတာတတ်တာတယ်ချမ်းသာတယ်တော့ဒီမှာဗာပြောထားတယ်ဟရိယတတန်တေနှလုံးသားရဲ့ငြင်းအေးခြင်းနှလုံးသားကဘာလို့ငြင်းအေးတော့တာတော့စိတ်ကငြင်းအေးလို့ပေါ့ဟုတ်လားတော့စိတ်ကဘာလို့ငြင်းအေးတာတော့ဆိုတော့အမှန်ကိုသိလို့ပေါ့တရားကိုသိတဲ့စိတ်ကငြင်းအေးမှုကိုဖြစ်စေတယ်အဲ့တော့တကယ်တမ်းက စိတ်နှလုံးကိုငြင်းအေးမှုအဖြစ်စေဆုံးအရာဘာလဲဆိုရင်မညံဖူညံပဲနော်သစ္စာလေးပါးကိုသိတဲ့အဆင့်ထိရအောင်နော်တရားသူတရားမြတ်ကိုရခဲ့မယ်ဆိုလို့ရှိရင်ဒီစိတ်နှလုံးဟာဘယ်တော့ခါကာလမှမပူတော့ဘူးမလောင်တော့ဘူးနော်အဲ့ဒီလိုစိတ်နှလုံးရဲ့ငြင်းအေးခြင်းကိုဘယ်လိုလူဟာရနိုင်တော့အကိလာတုမပြင်းရည်တဲ့လူဟာရနိုင်တယ်ဝရိယဘလူပပံတော့ကြိုးစားအထုတ်မှုဆိုတဲ့ဝရိယအားအစွမ်းနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာရနိုင်တယ်ပြင်းရည်တဲ့လူဟာမရနိုင်ဘူးလို့ပြောတာဟုတ်လား ဒါကြောင့်မလို့ဘုံဘုံတို့တပမင်္ဂလာနဲ့ပြည့်စုံဖို့အတွက်ဒီဝရိယကိုလည်းပြည့်စုံအောင်မလုပ်ကြမလို့စူးစမ်းကြရမေးဟုတ်လားအဲဆက်ပြီးတော့ဗာပြောခြင်းတော့လောကမှာစစ်မှန်တဲ့ချမ်းသာဆိုတာဒီတတိနဲ့ဝရိယမပါဘဲနဲ့မရနိုင်ဘူးဆိုတာကိုပြောတယ်ဟုတ်လားစစ်မှန်တဲ့ချမ်းသာကိုတတိဝရိယမပါဘဲနဲ့မရနိုင်ဘူးအဲ့ဒါကိုဘုံဘုံတို့ဘာကိုခြေခံပြီးတော့ပြောခြင်းတော့ဆိုတော့ မြတ်စွာဘုရားလက်ထက်ကသူ့ပြမနတ်သားရှောက်လို့မြတ်စွာဘုရားဖြေခဲ့တဲ့ဂါထာတော်တစ်ပုဒ်ရှိတယ်။အဲ့ဒီဂါထာလေးကိုဘေးကင်းတဲ့အန္တရာယ်ကင်းတဲ့ဆိုပြီးတဲ့ဆိုပြီးတော့ရွတ်ကြဖတ်ကြပူဇော်ကြတဲ့လူတွေရှိတယ်။အမှန်ကမြတ်စွာဘုရားကအပေါ်ယံဘေးရန်ကင်းဖို့အတွက်လောက်ပဲရည်ရွယ်ပြီးတော့အဲ့ဒီဒေသနာကိုဟောခဲ့တာမဟုတ်ဘူး။တကယ်ဘေးအစ်အရန်အစ်တွေအကုန်လုံးကင်းပြီးတော့ချမ်းသာအစ်ကိုရအောင်လို့အဲ့ဒီဂါထာကိုဟောခဲ့တာ အဲ့ဒီဂါထာဟောရခြင်းရဲ့အကြောင်းတရားလေးကအနာဂတ်ရေးနဲ့ပတ်သက်ပြီးတော့နော်ဉာဏ်ပါပါ တွေးဖို့အတွက်အများကြီးအထောက်အကူပြုနိုင်တဲ့အကြောင်းအရာတစ်ခုသူပြမနတ်သားဆိုတာရှိတယ်တဲ့တာဝရိန်သားဟုတ်လားအဲ့ဒါဒီနေ့မှာသူကနတ်သမီးတစ်ထောင်နော်သူနတ်သမီးတွေတစ်ထောင်ရှိအဲ့ဒါသူကနတ်သမီးတွေနဲ့သူကနန္ဒဝန်ဥယျာဉ်မှာ လက်သမီး900အပေါ်ပန့်မေမော်တက်ပြီးတော့ခူးကြပြောကြနော်ရှင်ညပေါ့အောက်ကနတ်သမီး900ပန်းနေကုန်းညအဲသူတို့ရဲ့ဒီသူပြမနတ်သားကိုနော်ပျော်ရွှင်အောင်သူတို့နော်ကြည်နူးအောင်ပန်းကုန်းတွေပါလေးနဲ့အဲ့လိုဆက်သားကြနေကြတာပေါ့အဲ့လိုနေနေတုန်းကိုအပေါ်ကပန်းမွင့်တွေကြလာတဲ့အနေအထားရုတ်တရက်ရက်သွားတယ်။ဘာပန်းမွင့်မှကြမလာတော့စောတော့ဆူဆူညံညံပန်းတွေခူးနေတဲ့အတန်တွေလည်းလုံးဝတိတ်သွားတယ်။အဲ့ဒါနဲ့အပေါ်မော့ကြည့်တော့နတ်သမီး900 တယောက်မှမရှိတော့အဲ့မတော်တော်ထိတ်လန့်သွားတော့ဘယ်ရောက်သွားတော့လို့ကြည့်တဲ့အခါကျတော့ငရဲရောက်နေတယ်ကဲအံဩစရာကြီးဟုတ်လားလူပြည်ကနေဓာရိုက်ငရဲကိုကြာနိုင်တယ်လို့နက်ပြည်ကနေလည်းဓာရိုက်ကြာနိုင်တယ်မြမပြည်ကတော့ဓာရိုက်တော့မကြာနိုင်ဘူးဂျားတဲ့ကိုဘဝခံရသေးတယ်နော်နက်ပြည်ကဓာရိုက်ရောက်နိုင်တယ်ပိုးတောင်တန်ဝေကရစရာကောင်းတယ်အခုပဲချမ်းချမ်းသာသာကြီးအနေထားအနေပြီးတော့အော်ဟစ်နေရတဲ့အနေထားကိုတော့ရှောက်ပြောင်းလဲသွားတယ် ဘဝဘာအာမခံချက်မှမရှိဘူးနော်အဲ့ဒါနဲ့ဘယ်ရောက်သွားတယ်ဆိုတော့ဟာငရဲရောက်နေရဆိုတော်တော်ကို သူ့မှာစိုးရိမ်သွားတာပေါ့နော်ထိတ်လန့်သွားတာပေါ့ဒီနတ်သားအဲ့ဒါနဲ့သူကဆက်ပြီးတော့စဉ်းစားတယ်ဆက်စဉ်းစားလိုက်တဲ့အခါကျတော့ကျန်တဲ့နတ်သမီး900နဲ့သူနဲ့ရလည်းပဲနောက်9ရက်နေရင်သေမှာသေပြီးရင်အဲ့ဒီငရဲပဲရောက်မှာလို့မြင်ရတယ်တဲ့ဘလို့နေမလို့ဒီနတ်သားရဲ့စိတ်နှလုံးဟာလုံးဝတစ်ဖြက်ဖြက်လွင့်ပြီးတော့ပူလောင်ပင်ပန်းနေမှာပေါ့ ဟုတ်လားနတ်သမီး900တေးသွားတယ်ဒါသူချစ်တဲ့ခင်တဲ့လူသူနဲ့နှစ်ပေါင်းများစွာတူနေတာလဲလူတွေနတ်တွေပဲလေဟုတ်လားကိုချင်းစာကြည့်ရင်သိနိုင်တယ်နော်လူတွေလည်းပဲကိုနဲ့အနှစ်340လောက်တူနေရတယ်ဆိုရင်ကိုပဲဘာဖြစ်နေတော့တန်ရုံးစင်တွေကနော်ခွဲခွာသွားပြီဆိုရင်အကြီးအကျယ်ဒုက္ခရောက်ကြတာဟိုမှာနှစ်ပေါင်းရာနဲ့ထောင်နဲ့ချီပြီးတော့တန်းနဲ့ချီပေါ့လူနှစ်နဲ့ဆိုရင်တန်းနဲ့ချီပြီးတော့နေသွားတယ်နတ်တွေသူဘလောက်ပူမလဲပေါ့နော်စဉ်းစားကြည့် အဲ့ဒါတက်ပူပြီးတော့ပူပူစရာလောင်စရာသူကိုယ်တိုင်ရောကျန်တဲ့နတ်သမီးတွေပါတိတ်မကြခင်မှာသွားမယ်ဆိုတာလေသူတွေ့တယ်အဲ့လိုတွေ့တဲ့အခါကျတော့ဘလို့မှသူကနေလို့မရတော့ဘူးလောလောဆယ်အာယုန်တွေကတော့ပျော်စရာအာယုန်တွေပဲဒါပေမဲ့အဲ့ဒီပျော်စရာအာယုန်တွေကသူ့ကိုပျော်အောင်လုပ်ပေးနိုင်အောင်မလားဘယ်လုပ်ပေးနိုင်မှာတော့မြင်ရတာလည်းအဆင်မပြေတော့ဘူးကြားရတာလည်းအဆင်မပြေတော့ဘူးစဉ်းစားတော့ဒါကြောင့်အာယုန်တွေရဲ့အစွမ်းကြောင့်ကြီးပဲကို့မှာချမ်းသာနေတာလို့အောက်မေ့လို့မရဘူး ဟုတ်လားကိုယ့်ရဲ့စိတ်နှလုံးမှာလည်းပဲချမ်းသာခြင်းဆင်းရဲခြင်းဆိုတာအများကြီးအဓိကကြကြမူတည်နေတယ်ဆိုတာကိုတွေးမိဖို့လိုတယ်ခု तू ကစိတ်ဆင်းရဲတဲ့အနေနဲ့တွေ့နေပြီဆိုတော့အာယုံဘလောက်ကောင်းတာနဲ့တွေ့တွေ့ तू စိတ်ချမ်းသာနိုင်အောင်မလားချမ်းသာနိုင်တော့ပူးလောင်သွားပြီဆင်းရဲသွားပြီအဲ့ဒါနဲ့ဒီအပူဒီအလောင်ကိုမြတ်စွာဘုရားဟာကုစားပေးနိုင်လိမ့်မယ်လို့ तू ယုံကြည်တဲ့အတွက်ကြောင့်မြတ်စွာဘုရားဒီကိုရောက်လာတယ် तू ယုံကြည်တာလည်းမှန်တယ်ပေါ့နော် तू တွေးတာမှန်သွားတယ်ပေါ့ တော့မြတ်စွာဘုရားဒီရောက်လာတော့သူလျှောက်တယ်သူလျှောက်တာလေးကလည်းပဲနော်ပြောရလေးလည်းတော်တော်ကောင်းပါတယ်အနုပ္ပန္နေသူမဖြစ်ပေါ်သေးသည်လေးဖြစ်ကုန်သောအထောထို့ပြင်ဥပတိဥပတိတေတုစဖြစ်ပြီးသည်လေးဖြစ်ကုန်သောကိစ္စသူဆင်းရဲတို့ကြောင့်ဣဒံစိတ်တံဤစိတ်သည်နေဆံအမြဲဥတ္တရတတံကြောက်ရွံ့ဤနော်ဒီမဖြစ်သေးတဲ့ကိစ္စတွေဖြစ်ပြီးသားကိစ္စတွေအာမဖြစ်သေးတဲ့ကိစ္စဆိုတော့ तू ကမကြခင် तू အဲ့ဒီကိုရောက်မှာ ငရဲကိုရောက်မှာဒါကိုရည်ရွယ်တာပေါ့နော်ဖြစ်ပြီးသားအကြောင်းအရာတွေသူချစ်တဲ့နဲ့သမီးတွေငရဲရောက်သွားတာဒါဖြစ်ပြီးသားကိစ္စပေါ့အဲ့ဒီမဖြစ်သေးတဲ့ကိစ္စဖြစ်ပြီးသားကိစ္စဒီဟာတွေကသူဒီဆင်းရဲတွေကနော်သူ့ရဲ့စိတ်နှလုံးကိုအလွန်တရာမှကြောက်ရွံ့စေတယ်ပေါ့သူအများကြီးအကြောက်တွေဖုံးနေပေါ့သူ့စိတ်နှလုံးမှာနော်အဲ့ဒါကိုသူဗာဆက်ပြောလို့ဆိုတော့နော်အနုတ္တရတတံမထိတ်လွတ်မထိတ်လန့်မကြောက်ရွံ့ကြောင်းဖြစ်သောတရားသည်တသစီအထီအကယ်၍ရှိသည်ဖြစ်အံ့ တန်ထိုတရားကိုပုတ်ရှိတော်မေးရတော်တွန်ရှင်ဘုရားသည်မေတပြည့်တော်အခါဟိဟောကြားတော်မူပါလောတဲ့အခုပြောခဲ့တဲ့စိတ်နှလုံးကိုကြောက်ရွံ့တုန်လှုပ်စေတဲ့အကြောင်းတရားတွေကြောင့်သူ့စိတ်နှလုံးဟာကြောက်ရွံ့နေတယ်တုန်လှုပ်နေတယ်မကြောက်ရွံ့မတုန်လှုပ်ကြောင်းတရားများရှိမယ်ဆိုရင်အဲ့ဒါသူ့ကိုပြောပြပါလို့ပြောတာအဲ့ဒါမြတ်စွာဘုရားကနောက်ကာထာလေးတစ်ပုဒ်နဲ့သူ့ကိုအကြောက်ပြေဖို့တနည်းအားဖြင့်ဘေးကင်းဖို့ရန်ကင်းဖို့အဖြေလို့လည်းပြောနိုင်တဲ့ဒေသနာပေါ့ဟုတ်လား နိညတရာဘုဇတပတ္တနိညတိန္တရိယတံဝရာနိညတရာတပ္ပနေသက်ကသုထိန်ပတ္တမေပါဏိနံနော်ဒီကထာလေးကိုရအောင်မတို့ကြက်ထားဟုတ်လားဒါကတော်တော်များများကနော်အပေါ်ယံဘေးတွေအန္တရာယ်တွေကင်းဖို့အတွက်ရည်ရွယ်ပြီးတော့ရွတ်ဖတ်ပူဇော်ကြတာရှိတယ်ဟုတ်လားသို့တော်လည်းပဲမြတ်စွာဘုရားရည်ရွယ်တာကတော့အဲ့လိုရည်ရွယ်ချက်နဲ့ဟောတာမဟုတ်နိညတရာဘုဇတပတ္တနိညတိန္တရိယတံဝရာနိညတရာတပ္ပနေသက်ကသုထိန်ပတ္တမေပါဏိနံ ဘုဇာဘုဇင်တရားပွားများခြင်းကို၎င်းတပတ္တာဒူရင်အကျင့်တပအကျင့်ကိုကျင့်ခြင်း၎င်းအညတရကျင့်ထား၍ပါဏိနာတတ္တဝါတို့၏တုတ်ထိန်ချမ်းသာခြင်းကိုနပတ္တမီငါမမြင်ဘူးတဲ့လောကမှာဘုဇင်တရားရဲ့တပတရားရဲ့ဘေးဖယ်ထားမယ်ဆိုရင်တဲ့ချမ်းသာကြောင်တရားကိုငါမမြင်ဘူးတဲ့နော်ဆိုလိုကဘုဇင်တရားမပါဘဲနဲ့တပတရားမပါဘဲနဲ့မချမ်းသာနိုင်ဘူးလို့ပြောတာနိညတရာဘုဇတပတာပြီးတော့ဗာပြောတော့ နညတ်တိန္ဒရိယတံဝရအိန္ဒရိယတံဝရတရားမပါဘဲနဲ့နော်လောကမှာချမ်းသာတဲ့တရားကိုငါမမြင်ဘူးတဲ့နညတ်တရတပ္ပနိတ္တကတပ္ပနိတ္တကဆိုတာဘာတော့အလုံးစုံကိုစွန့်ရနိဗ္ဗာန်တရားအဲ့ဒီနိဗ္ဗာန်တရားကိုပယ်ထားမယ်နိဗ္ဗာန်တရားမပါဘဲနဲ့ချမ်းသာနိုင်တဲ့ချမ်းသာကြောင်တရားကိုငါမမြင်ဘူးလို့သူကဒီမှာချမ်းသာကြောင်တရားကို၄မျိုးပြောတာဘုဇင်ရဲ့တပရဲ့အိန္ဒြိယတံဝရရဲ့နိဗ္ဗာန်ရဲ့ ဟုတ်လားဒေသနာမှာတော့ तू ကဘိုးစဉ်ကိုအရင်ပြောတာဒါပေမဲ့ကျင့်စဉ်အနေနဲ့ပြောမယ်ဆိုလို့ရှိရင် तू ကနော်အိန္ဒိယတံဝရအရင်လာလိမ့်မယ်ပြီးရင်တပလာမယ်ပြီးလို့ရှိရင်ဘိုးစဉ်တရားလာမယ်ပြီးရင်နိဗ္ဗာန်တရားလာမယ်ပေါ့နော်တဘိုးစဉ်ခုနှစ်ပါးရှိတယ်တတိဓမ္မဝိရှိယဝိရိယပီတိပတ္တိတမာတိဥပေက္ခဒါဘိုးစဉ်တရားကိုရှာပြီးတော့လေ့လာကြည့်ပေါ့နော်ဘိုးစဉ်ဆိုတာဘောဓိအင်္ဂနော်ဘောဓိဆိုတဲ့မဉ္ဇဉ်ဘုံညာရရဖို့အတွက်လိုအပ်တဲ့အကြောင်းအင်္ဂါရက်တွေကိုဘိုးစဉ်လို့ခေါ်တာ哦 အဲ့ဒီဘိုးစင်မပါဘဲနဲ့ချမ်းသာတဲ့တရားကိုငါမမြင်ဘူးတပဆိုတာအခုပြောနေတဲ့တရားတွေဟုတ်လားဝိရိယပေါ်စ조사အထုံမှုဒါမပါဘဲနဲ့ချမ်းသာကြောင်တရားကိုငါမမြင်ဘူးနိညတရာဘုဇတပတ္တနိညတိန္ဒရိယတံဝရဟောအိန္ဒရိယတံဝရသတော်ပြောရတဲ့အိန္ဒိယ6ပါးကိုစောင့်စည်းတဲ့တတိပေါ့နော်အဲ့ဒါမပါဘဲနဲ့ချမ်းသာကြောင်တရားကိုမမြင်ဘူးနိညတရာတပ္ပနိဒက်ကအလုံးစုံကိုစွန့်လွတ်ရနိဗ္ဗာန်ဆိုတဲ့တရားမပါဘဲနဲ့ချမ်းသာကြောင်တရားကို ငါမမြင်ဘူးတဲ့ဟုတ်လားအဲ့ဒါလိုဟောတဲ့အခါကျတော့အဲ့ဒီသူပြမနတ်သားနဲ့တကွနတ်သမီးတွေကသောတပတိမေညာဘုံညာကိုရကြတယ်သူပြမနတ်သားသောတပန်တည်တယ်ဩသို့သောကြောက်ရွံ့နေတာတွေထိတ်လန့်နေတာတွေလည်းအကုန်လုံးကဖြစ်သွားတော့ပျောက်သွားတယ်ပေါ့ဟုတ်လားအဲ့တော့ဒါကိုကြည့်လို့ရှိရင်ဘုံတို့ဘာကိုကောက်ချက်ချနိုင်တော့တတိဝရိယလို့ခေါ်တဲ့ဒီတပတရားမပါဘဲနဲ့စစ်မှန်တဲ့ချမ်းသာကိုဘုံဘုံတို့တို့ဟာ မရနိုင်ဘူးဆိုတာကိုမသိနိုင်ဘူးလားသိနိုင်တယ်ဒါကြောင့်မို့လို့အင်းဒီ6ပါးကိုစောင့်စည်းတဲ့တတိမိမိတန်တာမှာတည်အောင်ကြိုးစားရမယ်လေ့ကျင့်ရမယ်နော်မဖြစ်သေးတဲ့ကုသိုလ်တရားတွေကိုဖြစ်အောင်ဘုံတို့ကြိုးစားအထုတ်မယ်ဆိုတဲ့ဝိရိယလည်းရှိအောင်ကြိုးပမ်းအထုတ်ရမယ်ပေါ့အဲ့လိုတတိဝိရိယရှိဖို့ဆိုလို့ရှိရင်ဘုံတို့ဘယ်လိုလုပ်မလို့ဘယ်လိုနီးလန်းနဲ့လုပ်မလို့အဲနီးလန်းလေးကိုဘုံဘုံအတူချုပ်လေးတစ်ခုပြောရင်လည်းအဲ့ဒါဘာလဲဆိုတော့ကြာဝနာဘများတဲ့တုတ်တန်တစ်ခုရှိတယ် ဒီမျက်စိနာနာလျှာကိုစိတ်ကိုတတဝါ6កောင်နဲ့ဥမာပေးပြီးတော့ဟောတယ်ဆပ်ပါဏဂောပမသုတ်တံဆိုလူသည်ထင်ရှားလူသည်လူသည်များတယ်ထင်ရှားတဲ့သုတ်တံပေါ့နော်မျက်စိကိုမွေနဲ့တူတယ်လို့ဥမာပေးတယ်ရှုပ်ရှုပ်ရှက်ရှက်ကြိုက်လို့နော်နားကိုမိမိချောင်းနဲ့တူတယ်လို့ဥပမာပေးတယ်အေးကြိုက်လို့ဟုတ်လားနှာခေါင်းကိုငှက်နဲ့တူတယ်လို့ဥမာပေးတယ်လေတွေကအနံ့ကိုရှူးနေဆိုငှက်နဲ့အလွန်တူတဲ့သဘောပေါ့နော်လျှာကိုကြတော့ဗာနဲ့တူတယ်ဥမာပေးတယ်အိမ်ကို နော်အစားတော့ပဲအမှတ်ရနေတယ်နော်ခွေးများအစားတော့ပဲအမှတ်ရတယ်ဆိုတာအလွန်ထင်ရှားတယ်နော်ဟုတ်လားအဲ့လိုပဲလျှာချိုးချင်းချင်းစားဖို့တောက်ဖို့ဒီအရသာကိုပဲအောင်းမေ့နေတဲ့သဘောပေါ့ပြီးတော့ဘာတော့ဖုဒ္ဓဘာယုံအတွေ့အထိကိုနော်တိနိုင်တဲ့ကာယပတာရကြတော့ဘာနဲ့ဥမာပေးတော့တော်ကွေးနော်အပုပ်ဆက်ကြိုက်တယ်ညဆိုရင်မြေကြီးတဲ့တွင်းတူးပြီးတော့ဇိမ်နဲ့နေတယ်ကာယပတာရပေါ့နောက်ဆုံးမနောဒွါရဆိုတဲ့စိတ်ကိုကြတော့ဘာနဲ့ဥမာပေးတော့ မြောက်နဲ့ဥမာပေးတယ်ဟုတ်လားမွေရဲ့မိချောင်းရဲ့ငှက်ရဲ့အိမ်ခွေးတော်ခွေးရဲ့မြောက်အဲ့ဒီတော်ဟာ6ကောင်ကိုတဲ့နော်လေဘင်းမှာကျိုးတစ်ချောင်းတီနဲ့ခြေပြီးတော့ခလဲကောင်မှာကျိုး6ချောင်းကိုမြန်ထုံထားမယ်ဆိုလို့ရှိရင်ဟုတ်လားဒီတော်ဟာ6ကောင်အားကြီးတဲ့ကောင်ရဲ့နောက်ကိုကျန်တဲ့9ကောင်လိုက်ကြမျက်စိနဲ့မြင်ကြည့်ပေါ့ဖျားပေးတဲ့ဥမာဟုတ်လားတော်ဟာ6ကောင်ရဲ့လေဘင်းကိုကျိုး6ချောင်းအစတစတီနဲ့ခြေထားပြီးရင်အဲ့ဒီကျိုး6ချောင်းရဲ့အစတွေကို 6ချောင်းလုံးကိုတထုံနဲ့ထုံလိုက်မယ်တတော်6ကောင်ကိုဆက်သွယ်ထားလိုက်မယ်ပေါ့နော်တဖွဲ့လေးဖြစ်သွားပြီဆိုရင်နော်ကို ကျက်စားရအာယုံကမတူတဲ့အတွက်ကြောင့်သူတို့ယုံညမယ်ပေါ့နော်မွေရလည်းပဲအကျိုးကြားရှိုးရှက်ရှက်ရှိတဲ့နေရာယုံဟုတ်လားမိချောင်းကလည်းရေကိုရေရှိတဲ့နေရာဥတီပြီးတော့ယုံမယ်ငှက်ကလည်းလေကိုဥတီပြီးတော့ယုံမယ်အသီးသီးပေါ့ကိုကျက်စားရအာယုံမတူတဲ့အတွက်ကြောင့်ယုံကန်ကြမယ်အာအကြီးဆုံးကောင်ရဲ့နောက်ကိုကျန်တဲ့၅ကောင်ဟာလိုက်ရမယ် အဲ့လိုပဲဘုန်းဘုန်းတို့ရဲ့ခန္ဓာကိုယ်ကြီးဟာအဲ့ဒီတဘာတဘာ6ကောင်ဖွဲ့စည်းထားတဲ့အဖွဲ့အစည်းကြီးတစ်ခုပေါ့မျက်စိနာနာလျှာကိုရှိတ်ကြိုတုံတထုံးနဲ့ထုံးတာအဲ့ဒါမျက်စိကြည့်ခြင်းစိတ်အားကြီးပြီဆိုရင်ကျန်တဲ့၅ကောင်ကတတနေအောင်ပေါ့နားထောင်ခြင်းစိတ်အားကောင်းပြီဆိုရင်လည်းကျန်တဲ့၅ခုတတနေအောင်ပေါ့ဟုတ်လားဒါမျက်စောပဲအဲ့လိုဥမာပေးတယ်ဟုတ်လားအဲ့ဒီတဘာ6ကောင်ဆိုတဲ့မျက်စိနာနာလျှာကိုရှိတ်ကိုနော်ထိမ့်သိမ့်ဖို့နီးပေးထားတာလေးကိုဘုံဘုံကပြောခြင်းလို့ ခုနတုန်းကသတ္တဝါ6ကောင်ကိုငြိမ်ကျင်တယ်ဆိုလို့ရှိရင်အဲ့ဒီကျိုး6ချောင်းရဲ့ဟိုအဆုံးလေးအစလေးမှာထုံထားတဲ့အထုံးပေါ့နော်အဲ့ဒီကျိုး6ချောင်းထုံထားတဲ့အထုံးကိုဘယ်မှာသွားပြီးတော့ခြီထားရမလို့ဆိုရင်အလွန်ခိုင်မြဲတဲ့နော်တိုင်ငုတ်မှာခြီထားလိုက်ပါအဲ့ဒါဆိုလို့ရှိရင်အဲ့ဒီသတ္တဝါ6ကောင်ဟာရုံတော့ရုံမယ်နောက်ဆုံးတိုင်ငုတ်ကခိုင်မြဲတဲ့အတွက်ကြောင့်အဲ့ဒီနာမှာပဲကျိုးတွေရစ်ပတ်ပြီးတော့တခါတည်းမယုံနိုင်တော့ဘဲနဲ့နော်သူတို့အဲ့ဒီ ငုတ်ချရင်တိုင်ချင်ရင်မှာပဲငြိမ့်ကြသွားကြမယ်ပေါ့အဲ့လိုပဲဘုန်းဘုန်းတို့ရဲ့မျက်စိနန္ဒလျာကိုစိတ်ကိုနော်ငြိမ်အောင်လုပ်ချင်တယ်နော်ထိမ့်သိမ့်နိုင်ရင်တယ်ဆိုလို့ရှိရင်ခိုင်မြဲတဲ့တိုင်ငုတ်နဲ့တူတဲ့တဘာဝတရားရဲ့အပေါ်မှာဘုန်းဘုန်းတို့ခြီးထားရမယ်ပေါ့တတိနဲ့ခြီးထားရမယ်ပေါ့နော်အဲ့ဒီတိုင်ငုတ်ကဘာလဲဆိုတော့ကာယကတာတတိလို့မြတ်စွာဘုရားဟောတယ်နော်ဒံလေခီလေဝါထံပေဝါတိခောဘိခွေကာယကတာယတတိယအေတံအတိဝဆန္ဒနော်ခိုင်မြဲတဲ့တိုင်ငုတ်ဆိုတာကာယကတာတတိကိုပြောတာလေ ကာယကတာတတိဆိုတာဒီရုပ်ကာယအရှုကြီးရဲ့အပေါ်မှာတတိရှိနေတဲ့သဘောပေါ့ဟုတ်လားဒီခန္ဓာရုပ်ခန္ဓာကြီးပေါ်မှာတတိရှိနေတာဘာဖြစ်နေလဲဆိုတာလေးကိုသိနေတာနော်စိတ်ကို အတွေးတွေနဲ့နော်နေခွင့်မပေးဘဲနဲ့မင်းဒီဒီကိုယ်ကာယမှာ ဖြစ်ပေါ်နေတဲ့နော်ပူမှုအေးမှုနှုတ်မှုကြမ်းမှုနော်ဒီသဘာဝတွေပေါ်ပဲသိပြီးတော့အဲဒီကာယကတာတတိအမြဲတမ်းဖြစ်နေအောင် ကိုစိတ်ကိုအဲ့လိုလေလမ်းကြောင်းပေးတာပေါ့ဒီပြင်အတွေးတွေနဲ့စိတ်ကူးစိတ်သန်းတွေနဲ့မင်းအဲ့လိုမနေပဲနဲ့ဒီခန္ဓာကိုယ်ပေါ်မှာပဲမင်းတီးနေသမ်းမှာဆိုပြီးတော့ဟုတ်လားကာကတတိရှိနေမယ်ဆိုလို့ရှိရင်အဲ့ဒါဘာဖြစ်မလဲတော့တရဝါ6ကောင်အဲ့ဒီအချိန်မှာငြိမ်မယ်ပေါ့ဒါမျက်စွာပဲပေးခဲ့တဲ့နီလန်းပေါ့နော်အဲ့ဒါဘုံဘုံတို့ဒီနေရာမှာဒီမျက်စိနာနာလျာကိုစိတ်ဒီအာယုံ6ပါးဒီတဘာဝတရားတွေနဲ့ပတ်သက်ပြီးတော့ဟိုအလွန်စဉ်းစားစရာကောင်းတဲ့ ဒေသနာတစ်ပုဒ်ရှိတယ်နော်အဲ့ဒီဒေသနာလေးကဘုံဘုံတို့မကြမကြမပြောပြဘူးပေါ့သူကနည်းနည်းလေးနဲ့အဲ့ဒီတလာယနာဝကတန်ရုပ်ပါဠိတော်ထဲမှာပဲမှတ်တမ်းတင်ထားအဲ့ဒီမှာမြတ်စွာဘုရားဘယ်လိုလေးဟောတော့ဆိုတော့ဘုံဘုံတို့စဘာတွေပါတွေရိတ်ကြပြီဂျုံတွေပါတွေရိတ်ကြပြီဆိုရင်ဒီကောက်လိုင်းတုံကြီးတွေအထုံးကြီးတွေထုံးကြပါနော်အဲ့ဒီကောက်လိုင်းတုံထုံးပြီးတော့တချို့ဒေသတွေကြတော့ဒီစပစီတွေဂျုံစီတွေကိုခွာတဲ့နေရာမှာသူက နော်ဆက်တွေဘာတွေမပေါ်သေးခင်တော့ဘာလဲတော့ဒုတ်တွေနဲ့ရိုက်တာပေါ့ဟုတ်လားဘုန်းဘုန်းတို့စီဆိုတော့ထဘိုးကြီးနဲ့ရိုက်ကြတာရှိတာပေါ့နော်မြတ်စွာဘုရားဟောတာတော့သူကအဲ့ဒီခေတ်ကအဲ့ဒီနေရာမှာသူကထဘိုးပြားတွေနဲ့ရိုက်ကြပုံရတယ်နော်ထဘိုးနဲ့ရိုက်တယ်ကောက်လိုင်းတုံးအစီတွေကျွေးသွားအောင်လို့ဟုတ်လားအဲ့ဒီကောက်လိုင်းတုံးကိုတဲ့လမ်းစုံလမ်းကွာမှာချပြီးတော့လူ6ယောက်ကတဘိုး6ချောင်းတဘိုးတယောက်တစ်ချောင်းကင်လာပြီးတော့အဲ့ဒီကောက်လိုင်းတုံးကိုဖဖို့ကြည်နေအောင်ရိုက်တယ် စပယ်စီတွေလည်းအကုန်လုံးကျွေသွားပြီစပယ်စီနေရာတွေမဟုတ်ဘူးကျန်တဲ့နေရာတွေပါရိုက်တော့ကောက်လိုင်းတော့ပါတော့ပြော့ဖတ်နေပြီပေါ့အကုန်လုံးဘာမှဟိုစပယ်စီကမရှိတော့ဘူးအကုန်လုံးတဘိုး၆ချောင်းနဲ့တယောက်တကလေးရိုက်နေကြတာဟုတ်လားအဲ့တော့တဘိုး၆ချောင်းနဲ့ရိုက်တယ်ဆိုလို့ရှိရင်အဲ့ဒီကောက်လိုင်းတုံးဟာနော်တကယ်ကိုပဲကောင်းကောင်းရိုက်ထားတယ်ဘာမှကိုနောက်ထပ်ထပ်ပြီးတော့လုံးเสียမလိုတော့တဲ့အနေအထားပါအဲ့ဒီအချိန်မှာခုနှစ်ယောက်မြောက်လူတယောက်က နော်ခုနှစ်ယောက်ခုနှစ်ခုနှစ်ချောင်းမြောက်တော့တဘိုးကင်ပြီးတော့အဲ့ဒီကောက်လိုင်းတုံးကိုထပ်ပြီးတော့ရိုက်ပြန်တယ်အဲ့လိုဆိုလို့ရှိရင်တော့ပိုးပြီးတော့ဘာဖြစ်သွားပြီတော့နာသွားပြီပေါ့နော်ဒီကောက်လိုင်းတုံးကအဲ့လိုပဲတဲ့ဒီခန္ဓာကိုယ်ကြီးကကောက်လိုင်းတုံးကြီးဟုတ်လားဘုံဘုံတို့မျက်စိကနော်စိတ်တိုင်းကြတာကိုလည်းမြင်ရတယ်စိတ်တိုင်းမကြတာကိုလည်းမြင်ရတယ်မြင်ရတာကိုအကြောင်းပြတော့စိတ်ထဲမှာနော်လူကျင်မှုနဲ့နာကျင်ရတာရှိတယ်မကျင်တဲ့မှုနဲ့နာကျင်ရတာရှိတယ် အဲ့ဒါယူပါယုံတဘိုးချောင်းနဲ့ဘုံဘုံတို့ကအရိုက်ခံရတာပေါ့နော်မျက်စိဒီအာယတနာကနေပြီးတော့တဆင့်အရိုက်ခံရတာအဲ့လိုပဲအတန်ကလည်းပဲနားကနေတဆင့်ဘုံဘုံတို့ခန္ဓာကိုယ်ဘာလို့တုံးရိုက်နှက်တယ်ပေါ့အဲ့လိုရိုက်နှက်တယ်ဆိုတဲ့ခံစားချက်မျိုးနားလည်မှုမျိုးရမယ်ဆိုရင်အလွန်ကောင်းဟုတ်လားဒုက္ခနာကိုကြီးကတဘိုး၆ချောင်းနဲ့အမြဲတမ်းရိုက်ခံနေရတယ်ဟုတ်လားအယောင်အဆင်းတွေကရိုက်လိုက်အတန်တွေကရိုက်လိုက်အနံ့တွေကရိုက်လိုက်အရသာတွေကရိုက်လိုက် အတွေ့အထိကရိုက်လိုက်အမြဲရိုက်နေရတော့စိတ်ကူးတွေအတွေးတွေကတော့ရိုက်နေတာပေါ့နော်အကို့ဒါရိုက်နှက်နေတယ်ငါအရိုက်ခံနေရတယ်လို့ဘုံဘုံတို့ကနားလည်နိုင်ဖို့အရေးကြီးတယ်ပေါ့နားလည်ဖို့ကတော့သိပ်မလွယ်ဘူးလို့ထင်ပါတယ်အများကြီးလေ့ကျင့်မှနားလည်နိုင်မယ်ပေါ့နော်အရိုက်ခံရတယ်လို့မအောင်မပဲနဲ့ဇိမ်ခံနေရတယ်လို့တောင်အောက်မိတ်နေသေးတယ်ဟုတ်တယ်မဟုတ်လားစဉ်းစားကြည့်နော်ကိုမြင်နေတာလေးမြင်ရတယ်ဆိုအရိုက်ခံရတယ်ဆိုတဲ့ခံစားချက်မျိုးရှိလားဘယ်ရှိမလို့စဉ်းစားကြည့်နော် ဒါမြတ်စွာဘုရားဟောပုံကလေးကိုဘုံဘုံကသဘောကျတာပေါ့နော်ခန္ဓာကိုယ်ကောက်လိုင်းတုံးကြီးကိုနော်ရိုက်နေကြတာအာယုံ6ပါးဘယ်ကနေတစ်ဆင့်ရိုက်နေတာတော့ဒေါသ6ပါးကနေတစ်ဆင့်ရိုက်နေတာအဲတချို့ငိုရတယ်ဆိုရင်လည်းအဲ့ဒါရိုက်ခံလို့ငိုတာပဲလေတကယ်တမ်းကနောက်ဆုံးစိတ်ထဲမခံနိုင်တော့ငိုချတာပေါ့ဟုတ်တယ်မဟုတ်လားအဲ့လိုဆိုလို့ရှိရင်ခုနှစ်ယောက်မြောက်လူကရောက်လာပြီးတော့တဘိုးနောက်တစ်ချောင်းကင်ပြီးတော့ရိုက်တယ်ဆိုတော့ဘာပြောတော့ဆိုအဲ့ဒါလိုဒဏ်ရာဒဏ်ချက်တွေနဲ့နော်တကယ်ကိုမရှိမလားခံနေရတဲ့ကြားတွေက နောက်ထပ်တယောက်ကရိုက်ပြန်တယ်ဆိုတော့ဘာပြောတာတုံးဆိုတော့ဒီလိုဒုက္ခရောက်နေတဲ့ကြားထဲပဲနောက်ထပ်ဘဝတစ်ခုကိုထပ်ရကျင်နေသေးတယ်နော်ပုဏ္ဏဘဝနောက်ထပ်ဘဝတစ်ခုထပ်ပြီးတော့ရကျင်နောက်ထပ်ဘဝရကျင်ဒီခန္ဓာကိုပြည့်ရတော့မယ်ဆိုရင်ဘုံဘုံတို့ကဒါကြီးကတော့ပြတ်တော့မှာဟုတ်လားဆက်လဲဘလို့မှလည်းပဲတည်တတ်မှာမဟုတ်ဘူးလို့သိနေပြီဆိုရင်နောက်ထပ်ဘဝတစ်ခုဒီလိုဘဝမျိုးကိုလိုချင်တဲ့စိတ်ကရှိနေတယ်အခုမပြတ်ခင်တောင်ကြိုးပြီးတော့လိုချင်ထားတာမရှိဘူးလား ဟာတချင်းကြရငါတေးရမှာအဲ့လိုဆိုရင်တော့ကောင်းတဲ့ဘဝလေးတော့ရောက်မှဖြစ်မှာမကောင်းတဲ့ဘဝတော့မလိုချင်ဘူးပေါ့နော်ဒါပေမဲ့ကိုကဘာပဲလိုချင်လိုချင်ကိုယ့်ရဲ့ဒါကတော့ကံအားလျော်စွာသွားမှာပေါ့ဟုတ်လားဘလို့ပဲဖြစ်ဖြစ်ဘဝတစ်ခုကိုထက်ပြီးတော့မျောလင့်ပြီးတော့ဘဝကိုအပြီးမတတ်ချင်ဘူးပေါ့နော်ဒီဒုက္ခတွေကိုအဆုံးမတတ်ချင်ဘူးတန်တရားဘုကလည်းမလွတ်ချင်ဘူးဒီလိုပဲဘဝပြီးဘဝပဲဘဝပဲထက်ရချင်နေတယ်ဆိုအဲ့ဒါပါတော့ခုနှစ်ချောင်းမြောက်တကူတဘိုးနဲ့ထက်ရိုက်ခံရတာပေါ့ဟုတ်လားအဲ့ဒါတဏှာလောဘရိုက်တာပေါ့ နော်ဒါစဉ်းစားဖို့ပြောပြတာဟုတ်လားအဲ့တော့အချင်းကစေ့နေပြီနော်အဲ့တော့ဘုန်းဘုန်းတို့အဓိကဒီနေ့ညဘာတွေပြောခဲ့တော့တပမင်္ဂလာမှာမျက်စိနာနာလျှာကိုရှိဆိုတဲ့အိန္ဒိယ6ပါးကိုစောင့်စည်းထိန်သိမ်းခြင်းတတိဟုတ်လားမဖြစ်သေးတဲ့အကုသိုလ်တွေကိုမဖြစ်အောင်ဖြစ်ပြီးသားအကုသိုလ်တရားတွေကိုပယ်ရှားနိုင်အောင်မဖြစ်သေးတဲ့ကုသိုလ်တရားတွေကိုဖြစ်အောင်ဖြစ်ပြီးသားကုသိုလ်တရားတွေတိုးပွားလာအောင်ကြိုးစားအထောက်တဲ့ပြင်းထန်တဲ့အထောက်မှုဝရိယဟုတ်လားတတိနဲ့ ဝရိယဒါပြောခဲ့တာနော်ဟုတ်လားအဲ့ဒီတတိဝရိယရှိလို့ရှိရင်ပြစ္ဆုတ်ပံမှာလည်းပဲချမ်းသာပဲတန်တရားမှာလည်းပဲချမ်းသာပဲနော်နောက်ဆုံးတတိဝရိယကိုပြင်းပြင်းထန်ထန်မြင့်တင်နိုင်ပဲဆိုလို့ရှိရင်ဒီဘဝတွင်ပဲနိဗ္ဗာန်ချမ်းသာကိုရပြီးတော့ဒုက္ခခတ်သိငြိမ်းနိုင်မယ်ပေါ့ဟုတ်လားအဲ့တော့သကုဏတံဝရောတာရုဆိုတဲ့ဂါထာလေးမမေ့နဲ့နော်စောင့်စည်းခြင်းဟာဘာတုံးကောင်းတယ်တတိရှိခြင်းဟာကောင်းတယ်ဟုတ်လားပြီးရင်ဘာမမေ့သင့်ဘူးတော့ စိတ်နှလုံးရဲ့ငြင်းအေးမှုကိုကြိုးစားအထုတ်မှုနဲ့အရာယူမယ်ပေါ့နော်။ကုံသေးတွေဟာနော်သေလံနေဘူးသေလံကြီးထဲမှာနော်ပြင်းထန်တဲ့ဝိရိယနဲ့တူးကြတဲ့အခါကျတော့ဘာရတော့ရေရတယ်ဟုတ်လား။အဲ့လိုပဲစိတ်နှလုံးရဲ့ငြင်းအေးမှုကိုရဖို့အတွက်ဘုံဘုံတို့မှာဘာလို့တော့ဝရိယလို့တယ်ဟုတ်လား။အဲ့တော့ဒီနေ့တော့ဘုံဘုံတို့တပမင်္ဂလာကိုဒီလောက်နဲ့တော့ကြအောင်ဟုတ်လား။ဒါကြောင့်မိမိတို့ရဲ့တန်တန်မှာအမျိုးမျိုးသောမင်္ဂလာတရားတွေနဲ့ပြည့်စုံကြိုးပမ်းအထုတ်ပြီးတော့နောက်ဆုံး အစစ်အမြင်ဆုံးမင်္ဂလာတရားနဲ့ပြည့်စုံသည့်အထိနော်တက်လှမ်းနိုင်ကြပါစေလို့ဆန္ဒပြုပြီးတော့ဒီကနေ့ကြိုးပမ်းအထောက်ကြရသောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့အစွမ်းတတ္တိကြောင့်ဖရာတပည့်တော်တို့သည်မဉ္ဇဉ်ဘုညံမျက်နှိဗံကိုလျင်မြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း